ယနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါဇူလာဇန်8ရက်ဥပုပ္ပရေနေ့နနခင်ခါကာလရင်းဦးလွေမြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာဆင်းကျင်းပကြတယ်အွန်လိုင်းတရားပွဲဓမ္မဒါနဓမ္မပူဇာဒီအစီအစဉ်မှာဘုံဘုံတို့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုဘေးမှာနေထိုင်ကြတဲ့ တရားမပေါင်းတို့စုပေါင်းပြီးတော့ရှင်ကျင်းပကြတယ်ဓမ္မအလင်းတန်းတို့ဒေရဝါဒအသင်းတို့နောက်ထူးသဖြင့်ဦးဇော်ထွန်းတို့မမေလင်းတို့မိသားစုတို့ဦးဆောင်ပြီးတော့ရှင်ကျင်းပကြတယ်ဓမ္မဒါနဓမ္မပူဇာတရားဝဲတဲ့ပဲလိုက်မောကနေတရားဒေသနာများကိုနိုင်ယူကြည်ညိုနေကြတယ်တရားဓမ္မပေါင်းသူတော်ကောင်းတို့ကိုဘုံဘုံတို့ကိုယ်တိုင်သိထားရမည်ကိုအကြောင်းများဆိုတဲ့ ခေါင်းစဉ်နဲ့ဒီနေ့နောက်ဆုံး၃ရက်မြောက်အပိုင်း၃ပေါ့နော်ကိုယ်တိုင်သိထားရမည်ကိုအကြောင်းများတဲ့မသိရင်အရှင်မပြေဘူးသိထားမှကိုအရှင်ပြေမဲ့ကိုရဲ့အကြောင်းတရားတွေကိုရဲ့ဖြစ်နေတဲ့သဘာဝတရားတွေဒါဘုံတို့အရင်နေ့နေ့ရက်ကဘာတွေပြောခဲ့တော့ ကိုဟာသေရမဲ့လူတယောက်ဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားဖို့အဲ့လိုသေရတဲ့အခါကာလမှာလည်းပဲကြောက်ရွံ့ထိတ်လန့်မှုတုံ့လုံမှုနဲ့သေမဲ့ငါလားကြောက်ရွံ့ထိတ်လန့်မှုမရှိဘဲနဲ့ကြည်ကြည်လင်လင်အေးချမ်းချမ်းသေခြင်းကိုအစဉ်ပြေပြေရင်ဆိုင်နိုင်မဲ့ငါလားလို့ကိုအခြေအနေကိုကိုယ်တိုင်သိထားဖို့ကရွေးကိုဟာကြောက်ကြောက်ရွံ့ထိတ်ထိတ်လန့်လန့်နဲ့အစဉ်မပြေဘဲနဲ့သေကြမဲ့ကိုဆိုရင်လည်းပဲအစဉ်ပြေပြေသေနိုင်အောင် လိုကြိုတင်ပြင်ဆင်ထားကြပလဲဆိုတာကိုဘုံဘုံတို့ပထမဦးဆုံးဘိုင်းတင်ပြောခဲ့နော်မနေ့ကဘာတွေပြောခဲ့တော့မနေ့ကဘုံဘုံတို့ဘဝပုထုဇဉ်နေရဲ့အနေအထားအလွန်ဆိုးရတဲ့အနေအထားမှာပဲရှိနေသေးတယ်။ဘာကြောင့်လဲဆိုတော့တက္ကာယဒိဋ္ဌိလို့ဆိုတယ်နော်အပေမျိုးစေ့ကိုမဖြည့်ဆည်းရသေးတဲ့အတွက်ကြောင့်အချိန်မရွေးဖြစ်ကျင်တယ်လို့ဖြစ်သွားနိုင်တဲ့ ရောက်ချင်တယ်လို့ရောက်သွားနိုင်တဲ့ဝိနိပါတိကဘီကြောင့်မဲ့ဖွယ်ရာပုထုဇဉ်ဘဝရဲ့အနေအထားတွေဒါတွေကိုဘုန်းဘုန်းတို့မနေ့ကအကျေတုံးပြောခဲ့တယ်ဒါတွေဟာကိုယ်တိုင်သိထားရမယ်ကိုယ့်ရဲ့အကြောင်းတွေအဲ့တော့ဘုန်းဘုန်းတို့အရင်နေ့တွေကပြောခဲ့တဲ့အကြောင်းအရာတွေကိုနှိမ့်ချုပ်ကြည့်မယ်ဆိုလို့ရှိရင်ကိုယ်ဘဝတွေဆိုးရတဲ့အခြေအနေတွေကိုကိုယ်တိုင်နားလည်ပြီးတော့အဲ့ဒီဆိုးရတဲ့အခြေအနေတွေကနေလွတ်မြောက်အောင်ဘယ်လိုလုပ်မလဲဆိုတာကို ဦးစားပေးပြီးတော့ပြောခဲ့တာပေါ့ဟုတ်လားကိုဘဝရဲ့ဆိုးရတဲ့မကောင်းတဲ့အခြေအနေဒါကိုယ်တိုင်သိကိုသိထားရနော်ဒါဘုံတို့အကျေတဝန်ပြောခဲ့ပါတယ်အဲ့တော့ဒီကနေ့ပြောမှာကအဲ့ဒီဆိုးရတဲ့အခြေအနေတွေကနေလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်အထုတ်နိုင်ခွင့်အခွင့်အရေးဆိုတာဘုံတို့ရဲ့ဘဝမှာရှိနေပါတယ်ဆိုတဲ့ကိုယ့်ရဲ့အကြောင်းဒီနေ့ကိုယ်တိုင်သိရမယ်ကိုယ့်အကြောင်းကတော့ ကောင်းတဲ့အနေအထားလေးပေါ့နော်အရင်တွေကပြောခဲ့တာတွေကမကောင်းတဲ့အနေအထားတွေဒါပေမဲ့ဘာကကောင်းတာတော့ဒီနေ့ဘာကကောင်းတာတော့ဆိုတော့အဲ့ဒီမကောင်းတဲ့အနေအထားတွေကနေလွတ်မြောက်အောင်နော်လုံနိုင်ခွင့်ရှိနေတာကိုကဘုခုနဘွားရဲ့ကောင်းမြတ်တဲ့အနေအထားတစ်ခုနော်လူတယောက်ယောဂဖြစ်နေတယ်ဒါမကောင်းတဲ့အခြေအနေတစ်ခုပေါ့သို့တော့အဲ့ဒီယောဂါကိုပြောင်းအောင်ဘလို့ကုစားရမလဲဆိုတဲ့နီလန်းကိုတည်တယ်စေဝါရှိတယ် စားနိုင်ခွင့်ဈေးဝါကိုသုံးဆောင်နိုင်ခွင့်ကုသနိုင်ခွင့်လည်းရှိတယ်ဆိုရင်အဲ့ဒီဈေးဝါကိုတွေ့ပြီးတော့ကုသနိုင်ခွင့်ရှိတာကိုကဘာလို့ပြောမလို့ကောင်းမြတ်တဲ့အခြေအနေတစ်ခုလို့ပြောရမှာယောဂဖြစ်နေတာတော့မကောင်းဘူးပေါ့ယောဂတော့ဖြစ်တယ်ဒါပေမဲ့ကုသဇေယနီလန်လည်းမရှိဘူးဈေးဝါလည်းမရှိဘူးဒီတိုင်းပဲခံနေရမယ်ဆိုရင်တော့ဒါတော်တော်ဆိုးတယ်နော်ခုတော့ဘုန်းတော်ကယောဂရှိနေရုံမှန်တော်လည်းပဲအဲ့ဒီယောဂကိုပျောက်ကင်းအောင်နော်ကုသနိုင်မဲ့နီလန် ပျောက်ကင်းစေတတ်တဲ့စေဝါအစသရာရာပြည့်စုံတဲ့အနေအထားမှာရှိနေတဲ့အခြေအနေမျိုးဘုန်းတို့ရဲ့ပေါ်လာဟုတ်လားဒါကြောင့်ဒီကနေ့ဘုန်းတို့ကိုယ်တိုင်သိထားရမယ်ကိုယ့်ရဲ့အကြောင်းတွေကဘာတွေတော့ဆိုတော့ကိုယ်မှာစိုးရတဲ့အခြေအနေအရင်တွေကပြောခဲ့တဲ့စိုးရတဲ့အခြေအနေတွေကနေလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်ရှိနေတယ်ဆိုတာလေးကိုသိရအဲ့ဒါကိုသိမှဘုန်းတို့တွေကတံပိုးထားပြီးတော့ဒါကိုအသုံးချပြီးတော့လွတ်မြောက်ခွင့်ရကြဒါကိုမသိဘူးဆိုလို့ရှိရင်လည်းဆိုကြပါစို့ ယောဂဖြစ်နေတဲ့လူတယောက်သူ့နာမှာသူ့ယောဂကိုသေချာပြောပြောစီမဲ့စီအနာမှာကတ်နေတာရှိနေတာဒါကိုမသိဘူးဆိုရင်သူဟာနီးရနဲ့ဝေးပြီးတော့မဖြစ်နိုင်ဘူးဒုက္ခခံနေရမှာတကယ်ဆိုသူ့ရဲ့လွတ်မြောက်ခွင့်သူ့ရဲ့ကယ်တင်ရှင်ကသူ့နာမှာရှိနေတယ်သူတော့သူမသိတဲ့အတွက်ကြောင့်အဲ့ဒါကိုသူပါတော့အသုံးမချလိုက်ရတယ်ဘလောက်နစ်နာတော့ဘလောက်ဆုံးရှုံးတော့ဒါကြောင့်ဘုန်းဘုန်းတို့တွေဟာမကောင်းတာကိုလည်းမကောင်းဘူးလို့သိဖို့လိုတယ်လို့ကောင်းတာကိုလည်းကောင်းတယ်လို့ သိရမှာပေါ့ဟုတ်လားအဲ့တော့ဒီနေ့ပြောမှာကဘာလို့အခွင့်အရေးရဲ့တဘွားဘာကိုပြောပြဟုတ်လားဘာရဲ့အခွင့်အရေးလဲဆိုလို့ရှိရင်သောတော်ကပြောခဲ့တဲ့ဒုက္ခတွေကနေလွတ်မြောက်အောင်ကြိုးစားနိုင်ခွင့်ရုန်းကန်နိုင်ခွင့်ရှိတယ်ဆိုတဲ့အခွင့်အရေးဟုတ်လားအဲ့ဒီအခွင့်အရေးကဘာလို့အခွင့်အရေးကတော့သူကဘဝကောင်းတဲ့အချိန်ခါကောင်းပဲအနှစ်ချုပ်ရရင်ဒီနှစ်ခုဘုန်းတို့ရရှိနေတဲ့ဘဝဟာအလွန်ကောင်းတဲ့ဘဝဘုန်းတို့အခုတွေ့ကြုံနေရတဲ့ သာသနာတော်မြတ်ကြီးနဲ့အဆုံးမကောင်းနေနဲ့မကန်တဲ့နီလန်းနေနဲ့တွေ့ကြုံွေရနေတဲ့အခြေအနေလေးဟာအလွန်ကောင်းတဲ့အချိန်အခါကောင်းဘယ်နှခုပြောလိုက်တော့နှစ်ခုနော်ဘဝကောင်းရင်အချိန်အခါကောင်းရင်ဟုတ်လားအချိန်အခါကောင်းဆိုတာရသော်ဘုရားရဲ့အဆုံးအမတွေနဲ့တွေ့ခွင့်ရတဲ့အနေအထားလေးကိုရှိရတာဘဝကောင်းဆိုတာကအခုလိုအသိဉာဏ်နဲ့ပြည့်စုံတဲ့ကျမ်းမာရေးနဲ့ပြည့်စုံတဲ့ နော်ကိုစ조사အထုတ်မယ်ဆိုလို့ရှိရင်ဘာမဆိုမြင့်မြတ်တဲ့အနေအထားကိုတက်လှမ်းနိုင်တဲ့အခြေခံအဆောက်အုံနဲ့ပြည့်စုံတဲ့ဒီလူဘဝရဲ့အနေအထားလေးကိုပြောတာဘဝကောင်းကတတ္တဝါတိုင်းရနေတာမဟုတ်ဘူးဟုတ်လားဘဝကောင်းဆိုတာတတ္တဝါတိုင်းရနေတာမဟုတ်ဘူးအဲ့လိုပဲအချိန်ခါကောင်းဆိုတာလည်းတတ္တဝါတိုင်းတွေ့ကြုံနေကြရတာမဟုတ်ဘူးဒါဘုဘုံဘုံတို့ကကိုယ့်ရဲ့အခြေအနေမှာကိုယ့်အကိုနားလည်ရမယ်ဆိုရပါစို့ဒီဘဝကောင်းတဲ့အခြေကောင်းကို တတဝါတွေရနေတာမဟုတ်ဘူးဆိုတာကိုပေါ်လွင်တင်ရှားအောင်ဘုံဘုံတို့စဉ်းစားတတ်ဖို့လိုတယ်အဲ့ဒါကိုစဉ်းစားမိရင်လည်းပဲအော်ကို့အခြေအနေကအလွန်ကောင်းပါလားဆိုတဲ့နော်သဘောပေါက်မှုနားလည်မှုနဲ့အတက်ပြီးတော့ဒီအခွင့်အလမ်းကိုဘုံဘုံတို့အသုံးချလို့စိတ်ထက်သန်မှာပေါ့အဲ့လိုထက်သန်ဖို့အတွက်လည်းမြတ်စွာဘုရားကနော်အခဏတုတ်တန်ဆိုပြီးတော့ငုတ်တို့ပါဠိတော်အထက်ကနိဗ္ဗာန်ဟောထားတာရှိအဲ့ဒီတုတ်တန်ရဲ့သဘောသဘာဝလေးကနားလည်ခြင်းတွေကအလွန်ကောင်းတယ်နော်ခဏဆိုတဲ့ ပါဠိစကားလေးရှိလူတွေလည်းပဲဟဲ့ခဏနေပါဦးဟဲ့ခဏနော်ခဏခဏဆိုတဲ့စကားလေးသုံးတာရှိတယ်ခဏကပမာစကားမဟုတ်နော်ခဏကပါဠိစကားခဏဆိုတာဘာလဲခဏဆိုတာအခွင့်အရေးအခွင့်အလမ်းကိုပြောတာခဏကိစ္စရောအဲ့ဒါလိုလေးတွဲပြီးတော့သုံးတယ်မြတ်စွာဘုရားအဲ့ဒီတုတ်တာအခွင့်တာတော့မှာနော်လောက်ရမယ့်အမှုကိစ္စလေးလောက်ခွင့်ရနေတော့မှာလောက်ရမယ့်ကိစ္စလေးတွေ ဓာတ်ရိုက်ရှင်းအောင်ပြောရရင်အခွင့်အရေးပါပဲအဲ့ဒါမြတ်စွာဘုရားအဲ့ဒီတုတ်တံမှာဘယ်လိုလေးပြောလို့ဆိုတော့အခွင့်အရေးအခွင့်အရေးလို့လူတွေဟာပြောတော့ပြောနေကြတယ်တဲ့ဒါပေမဲ့အတိညာဏ်ုံနဲ့မိုက်မဲဖြင်းအားတဲ့လူအများစုဟာအခွင့်အရေးဆိုတဲ့စကားလုံးကိုကိုယ့်ရဲ့နှုတ်ကထုတ်ဖော်ပြီးတော့ပြောနေပါတော့လည်းပဲအဲ့ဒီအခွင့်အရေးဆိုတာဘာကိုပြောတာလို့အခွင့်အရေးရဲ့သဘာဝအခွင့်အရေးမရှိတဲ့သဘာဝဒါတွေကိုသူတို့ဟာရှင်းရှင်းလင်းလင်းတိတိကျကျမှန်မှန်ကန်ကန် နားလေကြတာမဟုတ်ဘူးတဲ့စကားလုံးတစ်လုံးကိုကိုယ်တိုင်တကယ်တိတိကျကျမသိဘဲနဲ့သုံးနေကြတာသဘောပေါက်ရလားနော်အခွင့်အရေးဆိုတဲ့စကားကိုပြောတော့ပြောနေတယ်ဒါပေမဲ့အခွင့်အရေးအစ်စ်အမှန်အဲ့ဒီအခွင့်အရေးနော်ဆုံးရှုံးနေတဲ့သဘောအခွင့်အရေးနော်ပိတ်နေတဲ့သဘောဒီလိုအနေအထားတွေကိုသူတို့ကတကယ်သိတာမဟုတ်ဘူးအဲ့ဒီမှာမြတ်စွာဘုရားလောကမှာတကယ်အခွင့်အရေးရှိတယ်ဆိုတာဘယ်လိုအခြေအနေမျိုးကိုပြောတာလဲ ခွင့်အရေးပိတ်နေတယ်အခွင့်အရေးဆုံးရှုံးနေတယ်ဆိုတာဘလို့အခြေအနေမျိုးကိုပြောတာလဲဆိုတာကိုမြတ်စွာဘုရားရှင်းလဲအောင်အဲ့ဒီမှာမြတ်စွာဘုရားအခွင့်အလန်းပိတ်နေတဲ့ဘဝရှင်မျိုးဆိုတော့ဟောအဲ့ဒါကဩကတကတော့ရိုးထဲမှာလူတိုင်းဆူတောင်းကန်းထဲမှာပါလေရပ်ပြစ်၈ပါးဆိုဟုတ်လားဘုရားပွင့်မှာပေ၃ရွာနဲ့ဒီဃာယုနဲ့ဖြစ်လက်ဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိဉာဏ်မရှိသား ဉာဏ်ရှိညာလေဖရာမဖြစ်ကြံကံနှစ်တည်ရက်ပြစ်ရှိပါပေသည်တိတော်မူမြင်တော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးကလောကမှာပွင့်နေနော်တတ္တဝါကဘယ်မှာရောက်နေလဲဆိုတော့အပေသုံးပုံမှာရောက်အပေသုံးပုံအပေလေးပုံလို့ပြောဘူးနော်အပေသုံးပုံကဘာလဲငရေတရိษံဒိဋ္ဌာအတူတကယ်ကိုပြိတ္တာထဲမှာထည့်လိုက်ဘုရားကတော့လောကကြီးမှာပွင့်နေတယ်တတ္တဝါငရေကြံတတ္တဝါကတရိษံဖြစ်နေတယ်အဲ့ဒီတတ္တဝါက ဣဒာကုံရောက်နေအဲ့ဒါမြတ်စွာဘုရားသူ့ရဲ့ဒီတရားအဖြစ်ဒီအနေအထားလေးအချိန်ခါကောင်းလေးကိုဘလို့လေးတရုပ်ပေါ်ပြီးတော့ပြတယ်ဆိုမြတ်စွာဘုရားသူ့ကိုယ်သူအဲ့ဒီမှာဂုံတော်၉ပါးနဲ့ပြည့်စုံတယ်ဆိုတာကိုပြောပြီးတဲ့နောက်မှာအဲ့ဒီဂုံတော်၉ပါးနဲ့ပြည့်စုံတဲ့မြတ်စွာဘုရားကအလုံးစုံကိုတည်တော်မူတဲ့ကိလေသာငြိမ်းတော်မူတဲ့ကောင်းသောတရားကိုဆိုတော်မူတဲ့အစရှိတဲ့ဂုံတွေကျေးဇူးတွေနဲ့ပြည့်စုံတဲ့မြတ်စွာဘုရားကဓမ္မောဒေတိယတိဓမ္မောစာဒေတိယတိဥပတ္တမိကော အဲ့ဒီလိုမြတ်စွာဘုရားတရားကိုဟောတယ်တရားကဘလို့တရားတော့ဥပတ္တမိကိုနှလုံးစိတ်ဝမ်းကိုငြိမ်းအေးသွားစေတဲ့တရားဘုန်းတို့ရဲ့စိတ်ထဲမှာလိုဆန္ဒကြောင့်တော့၎င်းမကျေနပ်မှုကြောင့်တော့၎င်းမိုက်မဲတွေ့ဝေမှုကြောင့်တော့၎င်းစိတ်နှလုံးဟာအတိုင်းအတာတစ်ခုထိပူနေတာတွေလောင်နေတာတွေပင်ပန်းနေတာတွေရှိကိုရှိနေသားကြာနေလို့မထင်ရှားရင်တော့လည်းတမျိုးပေါ့နော်ဥရုဇဉ်တို့ရဲ့စိတ်ဟာများသောအားဖြင့်လောင်ကျွမ်းပြီးတော့ပဲနေနေကြတာပဲများတယ် ဘာနဲ့လောင်တော့ဘလို့ဆန္ဒနဲ့လောင်နေမကျေနပ်မှုနဲ့လောင်နေမတိမှုနဲ့လောင်ညာသောဖြင့်လူတွေကဒေါသဖြစ်ပြီးဆိုရင်တော့အထိုက်လျောက်လောင်ခံရပြီလို့တော့သိတယ်မကျေမနပ်ဖြစ်လာပြီလို့စိတ်ကဆင်းရဲလာပြီလေဒါပေမဲ့အဲ့ဒီမကျေနပ်မှုရဲ့အခြေခံကဘယ်မှာဥတည်နေလဲဘယ်မှာအခြေစိုက်တယ်လဲဆိုတာကျွန်တော်သိမတွေးမိဘူးညာသောဖြင့်မကျေနပ်မှုဟာဘလို့ဆန္ဒမှာအခြေစိုက်နေတာလူကျင်တာတွေများလို့ဖြစ်ကျင်တာတွေများလို့ဘလို့မကြတာတွေစိတ်တိုင်းမကြတာတွေများရတဲ့သဘောကို ဟုတ်လားလောဘမှာအခြေခံတာနော်များသူဒေါသမှာဟုတ်လားအဲ့ဒီလောဘဆိုတာလည်းဘယ်မှာအခြေခံတော့ဆိုတော့ဘဝရဲ့ဆင်းရဲတဲ့သဘာဝအမှန်တရားတွေကိုမသိလို့စိတ်ထဲကတောင်းတူခြင်းမြောက်လိုခြင်းတောင်းဖြစ်ခြင်းမြောက်ဖြစ်ခြင်းဖြစ်ခြင်းနေတာရခြင်းမသိတဲ့မောဟကိုခြေခံနေပြန်ဒါလေးတွေကလက်တွေ့ကြကြဒါလည်းကိုသိရမယ်ကိုအကြောင်းများထဲမှာထည့်မယ်ဆိုထည့်လို့ရရင်နော်နောက်ဘာတွေဖြစ်နေတာတော့မောဟကိုခြေခံလို့လောဘဖြစ်တယ်လောဘကိုခြေခံလို့ဒေါသဖြစ်တယ်ဒေါသဖြစ်မှာပဲပူမလောင်မှသိတယ် ဒေါသတောင်နည်းနည်းလောက်ကလေးဆိုရင်သိမသိသေးဘူးတချို့နေကောင်းထိုင်ကောင်းပဲမကြည်မနှက်ဖြစ်နေရတာကိုမဲ့လေးသဘောကျပြီးတော့ပြောလို့မပြီးနိုင်ဘူးဟုတ်လားမကြည်မနှက်ဖြစ်နေရတာကိုပဲခံစားနေတာဒေါသဖြစ်ရတာကိုရလာရှိရှိခံစားတာရှိတယ်တခါလေးလွမ်းကောင်းဆွေးကောင်းအဲ့ဒါဒေါသကိုခံစားနေတာပဲသဘောပေါက်ရလားအဲ့တော့ဘာတွေပြောတာတော့ဘုံကဒီမှာ မြတ်စွာဘုရားရှင်ကိုရမြတ်ကြီးပွင့်လာတဲ့အခါမြတ်စွာဘုရားတရားကိုဟောတယ်ဓမ္မောစာဒေတိယတိတရားကိုဟောတယ်ဘလို့တရားတော့ဩပသမီပေါ့နှလုံးစေဝံကိုငြိမ်းအေးသွားစေတဲ့တရားကိုနှလုံးစေဝံဘာလို့မငြိမ်းတာတော့ဆိုတာလေးကိုစမ်းမိလို့ပြောနေတာဟုတ်လားဩပသမီကောတယ်ပြိဋိဘာဏီကောနောက်ဆုံးနှလုံးစေဝံကိုပူလောင်စေတဲ့ကိလေသာတရားတွေလုံးဝထဝန်းကျင်ချုပ်ငိမ့်သွားစေနိုင်တဲ့အစွမ်းတတ္တိရှိတဲ့တရားနော်တံဘောဓဂါမီ မဲ့ညာပူညာကိုရစေတဲ့တစ္ဆာလေးပါးကိုထွန်းထွန်းပြီးတော့တည်တည်တတ်တဲ့အစွမ်းရှိတဲ့တရားစကားလက်စွာဘုရားစကားတော်တွေဆိုတာနောက်ဆုံးအဆုံးစွန်တစ္ဆာကိုတည်သွားစေသည့်အထိသူကတွန်းအားရှိနော်သူပဒပူရီတော်တဲ့နော်တကယ်ကိုကောင်းကောင်းမြတ်စွာဘုရားပြောခဲ့တာနော်ပြောရင်ပြောတဲ့အတိုင်းဟုတ်တယ်ဒါကိုပြောတာအဲ့ဒီလိုမျိုးဘုန်းဘုန်းတို့ရဲ့ဘဝမှာနော်လွတ်မြောက်ရေးအတွက်တန်ဖိုးဖြတ်လို့မရတဲ့အဆုံးအမကောင်းတွေကိုမြတ်စွာဘုရားဟောတယ်တဲ့ဘုရားပွင့်လာတယ်ဆိုတော့အဲ့ဒါဟောဖို့ပဲပွင့်လာတာပဲလေ အဲ့လိုဘုရားကလောကကြီးမှာဖြစ်လာတယ်ဖြစ်တော့ဖြစ်ခဲ့ဘုရားကလောကကြီးမှာဖြစ်လာနော်နာကြားခွင့်ရတော့ရခဲ့တရားကြီးကလည်းလောကမှာဘုရားဟောလို့ထင်ရှားနေတယ်ဒါပေမဲ့တတ္တဝါပဲရောက်နေတယ်ငရဲကြနေတယ်ပြိဿံဖြစ်နေတယ်အပေဘုံရောက်ဟင်တိတ်တာဘုံရောက်နေဘုရားပွင့်ကပေ၃ရွာနဲ့ဒီဃာယုနဲ့ဟောနော်ယုံနဲ့နံနဲ့မစုံနဲ့ယုတ်ကြီးရှိတဲ့ပြမရှိနံကြီးရှိတဲ့ပြမရှိတယ်တရားနာဖို့အတွက်အခွင့်အလမ်းမပါတဲ့ သက်တမ်းရှိတဲ့ဂျမားကြီးတွေကိုညီညွတ်တာအရုပဂျမားတို့အတင်ရတဂျမားတို့ကိုညီညွတ်တာသူတို့လည်းပဲရက်ပြည့်ရှင်မာတဲ့ပါတာပဲအခွင့်အလမ်းပိတ်တယ်ဆိုတာအဲ့ဒီလိုဘဝမျိုးတွေကမှအခွင့်အလမ်းပိတ်တာလို့ပြောတာလူတွေကအခွင့်အရေးအခွင့်အရေးလို့ပြောနေတာအခွင့်အရေးဆိုတာဘာမသိဘူးအခွင့်အရေးပိတ်တယ်ဆိုတာဘာဆိုတာမသိဘူးဆိုတာကိုမြတ်စွာဘုရားထင်ရှားအောင်ပြောနေတာဟုတ်လားဘုရားပွဲငါပေသုံးရာနဲ့ဒီကာယုနဲ့ဖြစ်လက်ပစ္စံဘုရားရဲ့အဆုံးအမသာသနာတွေမရောက်တဲ့နေရာမျိုးပစ္စံတည်းအရက်ပေါ့နော် အဲ့ဒီလိုနေရာမျိုးမှာတတ္တဝါဖြစ်နေတယ်သူလည်းပဲအခွင့်အရေးပိတ်နေဖြစ်လက်ပစ္စံမိစ္ဆာဉာဏ်ရှိတရားတော်လောကကြီးမှာပွင့်တယ်ဒါပေမဲ့ကိုယ့်ရဲ့ကံကပြစ်ချလိုက်တာအယူဆမှားတွေထုံငါတဲ့အတိုင်းဝိုင်းမှာပြစ်ချလိုက်ဟိုကလူဖြစ်လာတဲ့အစမျက်စိလေးနှလုံးပွင့်လေးအစပြီးတော့ကိုမြင်ရတဲ့အနေအထားပတ်ဝန်းကျင်လေးကမာယွင်းတဲ့အယူဆရှိတဲ့ပတ်ဝန်းကျင်ကြီးကိုမြင်ရမာယွင်းတဲ့ အယူအဆရှိတဲ့အကြောင်းအရာတွေကိုပဲကြားရတယ်မှားယွင်းတာတွေကိုပဲတွေ့ရတယ်ကြားလာတော့သူကဘာတော့အဲ့ဒါကိုပဲမှန်တင်ပြီးတော့နေတော့တာအဲ့လိုမိစ္ဆာဒိဋ္ဌိအယူအဆမှားယွင်းတဲ့အမျိုးတွေမှာတွားပြီးတော့ဖြစ်ပြီးဆိုရင်လည်းပဲသူလည်းပဲအခွင့်အလမ်းပိတ်နေတယ်တဲ့သူ့ရဲ့တန်တရားကသူ့ကိုစိုးရတဲ့နေရာမှာပြစ်ချလိုက်တယ်သူ့မှာအခွင့်အလမ်းပိတ်နေတယ်တရားဖြစ်ခါပေသုံးရွာနဲ့ဒီဃာယုနဲ့ဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိမိစ္ဆာဉဏ်ရှိဆိုတာအဲ့ဒါကိုပြောတာနော်မာရွင်းတဲ့အတိတွေဥရှိနေတယ် မိစ္ဆာဉာဏ်ရှိဉာဏ်မရှိတာမိစ္ဆာဒိဋ္ဌိဖြစ်တာတော့မဟုတ်ဘူးဒါပေမဲ့မွေးလေးကစပြီးတော့အတုံးကလေးအာအာကလေးအိမ်ကမပြည့်မစုံတဲ့တခါတည်းဉာဏ်ကြီးမမှီပဲနဲ့မွေးလာတာမျိုးပြောတာဉာဏ်မရှိတာဆိုတာအဲ့လိုပြောတာကောင်းတာပြောလို့ပြောမှမသိဆိုတာပြောလို့ပြောမှမသိအည်အသွေးညံဖြင်းတာအလုံးကိုဒါကအခွင့်အလမ်းပိတ်နေတဲ့သဘောပဲတရားအထုတ်လို့တရားမသိနိုင်ဘူးအဲ့လိုလူမျိုးဟုတ်လားမိစ္ဆာဉာဏ်ရှိဉာဏ်မရှိတာခုနှမျိုးရှိသွားပြီနော် ဉာဏ်ရှိညာလဲဖျားမဖြစ်ကြံ့ကန်လှစ်တယ်ဟောလူကအည်သွေးတော့ပြည့်စုံတယ်တိလွယ်တယ်မြင်လွယ်တယ်နားလွယ်တယ်အကုန်လုံးပေမီခိုင်းပြီပဲဒါပေမဲ့သူလူဖြစ်တဲ့အချိန်မှာဘုရားကလောကမှာမရှိဘူးပွင့်မနေဘူးတဲ့သူလည်းပဲဘာဖြစ်တော့အခွင့်အလမ်းပိတ်နေတယ်အဲ့တော့တကယ်ဆန်းကအခွင့်ဒီတုတ်တန်ကိုကြည်လိုက်လို့ရှိရင်တကယ်အခွင့်အရေးအစ်စ်ဆိုတာဘုရားပွင့်မှရနိုင်လားဆိုတာကိုသိနိုင်တယ်လူဖြစ်ုံနဲ့မရသေးဘူးအဲ့ဒီဘုရားဖြစ်ုံနဲ့ရော ဘုန်းဘုန်းတို့အတွက်အခွင့်အရေးရှိပြီလားဆိုတော့အဓိကကိုဘုန်းဘုန်းပြောလိုက်တာဘုရားပွင့်ယုံတယ်ရောအခွင့်အလမ်းရှိပြီလားဆိုမရှိသေးဘူးအခုလို့လားဘုရားပွင့်ကပေ300နဲ့ပေပုံရောက်နေရင်အကန့်အခွင့်အလေးရှိဦးမလားအပေပုံသားနဲ့မြတ်စွာဘုရားနဲ့ဘာမှသိမဆိုင်ဘူးလို့တောင်ဆိုရမလို့ရှိတယ်နော်ဒီလိုဒိဋ္ဌိဆန်လေးတွေကောင်းကျိုးချမ်းသာရတော့ကြတာလည်းရှိပါတယ်ကြောက်ပါတော့ပါဘူးဒါကဘုရားပွင့်တဲ့အခါမှာတွေ့တယ်ဆိုဟုတ်လားအဲ့တော့မြတ်စွာဘုရားကအခွင့်အရေးအခွင့်အရေးဆိုတဲ့ဇာတ်ကိုတိတိကျကျနားလည်မှုနဲ့ပြောတတ်ဆိုတတ်ဖို့ဒီသုတ်တန်ကိုသင်ပေးတာ ဒီအခြေအနေဆိုရှင်မျိုးကလွတ်မြောက်နေတဲ့နဝမခဏဟောနဝမဆိုတာတော့ကိုခုခဏဆိုတာနော်ကိုလုတ်ချင်တဲ့အဆုံးစွန်မြင့်မြတ်တဲ့အနေအထားတစ်ခုကိုရောက်အောင်လုပ်နိုင်တဲ့အခွင့်အလမ်းအဲ့ဒီအခွင့်အလမ်းကဘာလို့ဆိုတော့ဗြဟ္မရှရိယဝါတာယနော်အငြိမ့်တက်ကိုရစေတဲ့ကိလေသာကိုငြိမ့်သွားစေတဲ့ဒုက္ခတွေကိုငြိမ့်သွားစေတဲ့နော်အနေအထားထိရောက်အောင်ဆိုက်ရောက်သွားအောင်နော်ဘုန်းဘုန်းတို့ကျင့်သုံးရမယ်နီလန်းရှိတယ်မဂ်ရှင်ပါအဲ့ဒါကိုဗြဟ္မရှရိယလို့ခေါ် ဓမ္မရှိယဝါတာယအဲ့ဒီမဂ်ကင်၈ပါးကိုကျင့်သုံးနိုင်တဲ့အခွင့်အလန်းရှိတယ်ဘယ်လိုလူမျိုးကရှိတာဆိုနဝမခဏဆိုလိုတော့အခြေအနေဆိုရှင်မျိုးကနေပြီးတော့လွန်ပြီးတော့ကိုးခုမြောက်အခိုက်အတန့်မှာရှိနေတဲ့တတ္တဝါအဲ့ဒါဘယ်လိုလုံးဆိုတော့တရားဓမ္မတို့ဘုံဘုံတို့ဒါကိုယ့်ရဲ့အခြေအနေလေးကိုကိုသိဖို့ဆိုတာဒါပြောတာနော်ဟုတ်လားကိုယ်တိုင်သိထားရမယ်ကိုအကြောင်းများအရင်လေးကပြောခဲ့တာတဲ့အခြေအနေဆိုးတွေကြီးပဲအခြေအနေဆိုးတွေများစွာတွေကနှစ်ချက်ပဲဘုံဘုံပြောဟုတ်လားပထမနေ့ကဘာပြော အင်းရှေ့တို့သေးမှာอืมတို့ကဒီဒီဒီအမှန်တရားနဲ့ဝေးပြီးတော့နေကြတာပဲများတယ်နော်ဟုတ်လားဒုတိယနေ့ပြောတာပါတော့ယင်ထဲမှာအလွန်ဆိုးရတဲ့အကြောင်းတရားကြီးသက္ကာယဒိဋ္ဌိရှိနေတယ်အနာဂတ်မှာဒါရှိနေဘာမှစိတ်မချရဘူးဒါကိုပြောတာမထုတ်ရသေးတဲ့အစိတ်ကြီးနော်အချိန်မရွတ်တက်မှာဒီအစိတ်ကဟုတ်လားယင်နေ့ကပြောရတာတွေကကောင်းတာမပါဘူးဒီနေ့ကပါတော့အဲ့ဒီမကောင်းတာတွေကနေလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်ဒါလည်းဘုန်းဘုန်းတို့မှာကံအားလျော်စွာရှိနေတယ် အဲ့ဒါကိုမြင်လို့ရှိရင်လည်းဘုန်းဘုန်းတို့အသုံးချလို့စိတ်မလုံးလို့ထက်တန်လာတယ်နော်ဆိုတော့ဥမာတွေအများကြီးပြောခဲ့တယ်ဟုတ်လားပြောတာဖြစ်တယ်ဆေးရနာမှရှိတယ်မသိတဲ့အတွက်ကြောင့်လွဲနေတယ်ဘလို့ရင်နာစရာကောင်းလို့ဆေးမရှိလို့လွဲရတယ်ဆိုရင်တော့ထားတော့လောပေါက်လာအဲ့ဒါပိုးတောင်ရင်နာစရာကောင်းသေးဟုတ်လားဆေးရှိနေပါလေခင်နဲ့ဒါတွေကိုပြောက်အောင်ဖြောက်နိုင်တဲ့နီလန်းတွေရှိနေပါလေခင်နဲ့ဘုန်းဘုန်းတို့ရဲ့မိုက်မဲမှုကြောင့်အသုံးမချလဲရဘူးဘလို့ရင်နာစရာကောင်းဒါကြောင့်ကောင်းတာကိုလည်းကောင်းမှန်းသိဖို့လိုတယ်ကိုရရှိတာကိုလည်းရှိမှန်းသိဖို့လို မရှိတာကိုလည်းမရှိမှန်းသိဖို့လိုတယ်။ဘာဖြစ်ဖြစ်အမှန်တိုင်းသိထားတာအကောင်းဆုံးပဲ။ဒါကြောင့်ဒီချိန်လုံးကဘုံမဒီတရားလေးကိုဘယ်လိုဟောလဲ။အခြေအနေမှန်ကိုမမေ့ပါနဲ့။ဟုတ်လားအဲ့ဒါတော့တပုတ်သေးနဲ့အပြီးဟောလိုက်တာနော်။ခုကတော့သုံးပိုင်းခွဲပြီးတော့ဘုံတို့ပြောလိုက်နော်။ဒီနေ့ကမှာတော့ဆိုးရတဲ့အခြေအနေတွေကနေလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်အခွင့်အရေးဘုံဘုံတို့မှာရှိနေတယ်။အဲ့ဒီအခွင့်အရေးဆိုတာကိုနှစ်ပိုင်းပိုင်းလိုက်ရင်ဘာနဲ့ပါလဲတော့ဘဝကောင်းတဲ့အချိန်ခါကောင်း ချိန်ခါကောင်းကြီးလောကမှာကြုံနေတော့လည်းပဲကိုကဘဝအည်သွေးရှိတဲ့ဘဝမရဘူးဆိုရင်လွဲမယ်နော်ကိုကအည်သွေးရှိတဲ့ဘဝရှိတော့လည်းပဲဖြစ်နေတော့လည်းပဲသာသနာနဲ့မတွေ့ဘူးအချိန်ခါကောင်းမဟုတ်ဘူးဆိုရင်လည်းလွဲပြန်တာအခုကဘဝကောင်းတဲ့အချိန်ခါကောင်းတဲ့တဲ့တဲ့ကြီးပါဖြစ်နေတော့လာတိုးနေတယ်အဲ့ဒါကိုဘုံဘုံတို့မြင်အောင်ကြည့်ရမယ်ဟုတ်လားလာတိုးနေတယ်နော်အဲ့ဒါဆက်ပြီးတော့ဘုံကဘာပြောချင်လို့ဒီအခွင့်အရေးလေးကိုဘုံဘုံတို့အသုံးချလို့စိတ်ထက်သန်ခွင့်ဆိုတာအသုံးချရင်လည်းတန်ဖိုးမရှိသလိုဖြစ်သွားတာနော် ဟုတ်လားတချို့ပတ်စံလေးရှိတယ်အားမမသုံးဘဲနဲ့သေးသွားတယ်ကျန်တော့သူများတွေဝေသုံးလိုက်တယ်သူ့အတွက်ဘာဘာကျိုးမှမရှိလိုက်လုံးဝဆိုတော့လုံးလို့ရတယ်ဗျာသူမလုပ်ခဲ့ဘူးအဲ့လိုပဲဘုန်းတော်အခွင့်အရေးတော့ရှိတယ်ဒါကိုထိထိမိမိမိမိရရအသုံးမချလိုက်ဘူးဆိုရင်ဒါကိုယ့်အတွက်တမိုးမရှိသလိုကြီးဖြစ်သွားမယ်ဟုတ်လားဒါကြောင့်ဒီအခွင့်အရေးကိုအသုံးချလို့စိတ်ထက်သန်ဖို့အတွက်စိတ်ထဲမှာမပြင်းပြင်းထန်ထန်ဘာလို့လုံးဝဖြစ်မဲဆိုတဲ့အတွေးမျိုးပေါက်ဖို့အတွက်ဒီအခွင့်အရေးရဲ့သဘာဝလေးကိုလည်းနားလည်ဖို့လိုဒါလည်းပဲ ကိုယ်တိုင်သိရမယ်ကိုအကြောင်းများတဲ့ဟာတစ်ခုအခွင့်အရေးရဲ့သဘောကဘယ်လိုရှိလဲဘုံကအနှစ်ချုပ်ကလေးတွေပြောတာဝါသနာပါတယ်စိတ်ထဲမှာမှတ်မိတယ်နော်အခွင့်အရေးရဲ့သဘောကဘယ်လိုရှိလဲအခွင့်အရေးရဲ့သဘောကတော့ဖြစ်ခဲပြက်လွယ်သဘောရှိတာပဲအလွန်မှဖြစ်ခဲတယ်အခွင့်အလန်းလေးဆိုတာအလွန်မှရခဲတယ်ကြုံခဲတယ်ဆုံခဲတယ်တွေ့ခဲတယ်ဖြစ်ခဲတယ်နော်ဖြစ်တာဖြစ်ခဲတာပြက်တာကြတော့အလွန်မှပြက်လွယ်ဖြစ်ခဲပြက်လွယ်ကြီးနော် ဖြစ်လွယ်ပြက်ခဲမဟုတ်ဘူးနော်ဖြစ်လွယ်ပြက်ခဲဆိုရင်တော့အေးဆေးနေပေါ့ဒါခဏခဏလည်းဖြစ်မှာတွေ့မှာဖြစ်ပြီးရင်လည်းဒေါနဲ့ပြက်ဘူးဆိုရင်တော့တို့တို့ဇိမ်နဲ့အေးဆေးလေးအချိန်ဆွဲလို့ရကိုကိုတွေ့ကြုံနေရတဲ့အခြေအနေကဖြစ်လွယ်ပြက်ခဲမဟုတ်ဘူးနော်ဗါတယ်လို့ဖြစ်ခဲပြက်လို့နော်ဖြစ်တာတော့အလွန်ကိုဖြစ်ခဲ့တယ်လူကလည်းအလွန်မှရခဲ့တယ်ရသော်ပဲသာသနာဆိုတော့လည်းဘုရားအပွင့်မှာဆိုတော့အလွန်မှတွေ့ခဲ့ကြုံခဲ့တယ်မဖြစ်ဖို့အတွက်ဒီအနေထားလေးကတော်တော်ကိုဖြစ်ထောင်ဖြစ်ခဲ့ကိစ္စလူဝါရောမြတ်စွာဘုရားဘယ်လိုဟောတော့ နော်လူတိုင်းကြားဘူးနေတဲ့ဥမာလို့လို့ပြောတာမြမပြည်ကအတ်ကိုချမြေကအတ်တစင်းဟုတ်လားအတ်သွားခြင်းသာထိပေါ်ရာပမာမှတ်ကြမင်းထုတ်ပုံစလို့ကြီးရဲ့လင်းတာပေါ့နော်အလွန်ထင်ရှားတဲ့သုတ်တန်တစ်ခုကတော့ဘယ်လိုပြောတော့နော်မျက်စိနှစ်ဖက်အစုံပြက်နေတဲ့လိပ်ကမ်းကြီးတကောင်နော်အဆုံးမရှိအောင်ကျေပြောတဲ့ပင်လယ်ပုတ်တရားကြီးတွေမှာသွားကြင်ကသွားနေသမုဒ္ဒရာကြီးနဲ့နှိုင်းဆိုင်ရင်လိပ်ဘာမှမပြောပါတော့တဲ့အတိုင်းတာတစ်ခုသွားကြင်သွားနေစိတ်ကူးပေါ်ရင်သွားနေဒါပေမဲ့မျက်စိမြင်လားမြင်တယ် တခါတည်းမှသူဟာရေပေါ်ကိုပေါ်လာဟုတ်လားအဲ့ဒီလိုအနေထားမျိုးမှာတဲ့အပေါက်တစ်ပေါက်ပဲပါတယ်တဘိုးပြားတစ်ချောင်းရတယ်ပင်လယ်သဘိုးတွေရတယ်မှာရောက်ချင်တဲ့နေရာမြုံရင်တဲ့နေရာမြုံနေဟုတ်လားအဲ့ဒီလက်ကမ်းရဲ့ခေါင်းလေးကအဲ့ဒီတဘိုးရဲ့အပေါက်ကလေးကိုစွန့်မိဖို့ဆိုတာလွယ်မလားလို့မြတ်စွာဘုရားကမှပေးလွယ်မလားအလွယ်လူဖြစ်ကိုရဖို့ဆိုတာအဲ့ဒါထက်များစွာပိုမိုပြီးတော့ခက်ခဲတယ်လို့မြတ်စွာဘုရားဟောဒါပေမဲ့ကျွတ်တော့ကတော့ ဒီအနေထားတွေကိုမှန်မှန်ကန်ကန်မတွေးမိတဲ့အခါကျတော့ရထားတဲ့ဘဝလေးကိုဘယ်လိုလုပ်နေလဲဘုံဘောလောကိုပဲသုံးနေဟုတ်လားတန်ဖိုးမရှိဘဲနဲ့နော်တန်ဖိုးမထားဘဲနဲ့နေကြတာပြန်များအသက်ရှင်နေတာတွေကကောင်းလိုက်တာဆိုတာတော့အခြေခံတန်ဖိုးထားတာမရှိဘူးအဲ့ဒီလိုတွေးမိတာတော့မရှိဘူးငါအသက်ရှင်နေနေတာကောင်းလိုက်တာအသက်ရှင်နေတုန်းကငါကောင်းတာလေးတွေလုံးအောင်မှပဲလုံးခွင့်ရတာကောင်းလိုက်တာဆိုတဲ့အတွေးမျိုးကအလွန်မှပေါ်ခဲ့တယ်နော်ဟုတ်လားဒါကြောင့်ဖြစ်ခဲ့တယ်ဆိုတာလေးကိုစဉ်းစားမယ်လူကအလွန်ဖြစ်ခဲ့တယ် နော်ဒါကိုနားလည်ရမယ်နော်အင်းလူဘဝဖြစ်ခဲသလိုသာသနာလည်းပဲပိုးတောင်ဖြစ်ခဲသေးတယ်မြတ်စွာဘုရားဘုရားဖြစ်ကိုရဖို့အတွက်ဒေသင်ချင်းနဲ့ကဘာတိန်ပါရမီဖြည့်ရတယ်ကြားဘူးနော်ဘလွန်မှဒီအတိတူးဉာဏ်တို့ကိုရပြီးတော့လောကရဲ့အထွတ်ထိပ်ကိုရောက်အောင်ဘုရားဖြစ်အောင်ကျင့်ရတယ်အလွန်မှမလွယ်ကူတဲ့ကိစ္စရယ်နော်အဲလိုမျိုးအလွန်ဖြစ်ခဲ့တဲ့အနေအထားတစ်ခုကြုံမိဆုံမိဖို့ဆိုတာအလွန်အလွန်မှလောကမှာခက်ခဲတယ်ဒါကိုမြတ်စွာဘုရား ဓမ္မပဒပါဠိတော်ထဲမှာဟောထားတာတခုရှိတယ်။ဟောဧကပတ္တနဂါမိနိဆိုတာကြားဘူးတယ်ဟုတ်လား။ယဟန်ဘောကပတ္တဗမြတ်စွာဘုရားလက်ထက်ကယဟန်ဘောကနော်လှေလေးနဲ့ခီးသွားတော့ပိန်ရွက်လျှက်လှုပ်သွားတဲ့အခါကျတော့အနားမှာရှိတဲ့ပိန်ရွက်ပိန်ဝင်ကြီးတွေပေါက်နေတာရှိတာကိုအဲ့ဒီပိန်ဝင်ကိုလှမ်းဆွဲလိုက်တဲ့အခါမှာပိန်ရွက်တွေကပြတ်ပြီးတော့လက်ထက်ပါနော်။ယဟန်ဆိုတာသူကသစ်ပင်ကိုခူးကောင်းမှုမခုတ်ကောင်းမှုတကယ်တကယ်ဟုတ်လား။အဲ့ဒါကိုသူသိတယ်။ဟောငါအာဘတ်တင်သွားပြီ။ ဒါစီနာနဲ့လွန်ကျူးတာလည်းမဟုတ်ဘူးအလွန်ဆိုးတဲ့အပြစ်လည်းမဟုတ်ဘာမှကိုမပြောပါလောက်တဲ့အပြစ်ကလေးရဟန်တစ်ပါးရှိလို့ရှိရင်အနားမှာရဟန်တစ်ပါးရှိရင်ဟာတပည့်တော်ဒီမတင်တော်တာလေးတခုလုံးမိတယ်ဗျာနောက်မလုပ်ဘူးစောင့်စည်းမယ်ဒါပြီးသွားပြီဘာပြစ်မှမရှိတော့အဲ့ဒါဆိုဒေသနာကြားတယ်ခေါ်တော့နော်ဒါပေမဲ့အဲ့ဒါကိုသူ့အနားမှာရဟန်မရှိတဲ့အခါကျတော့သူမလုပ်လိုက်ရဘူးပြီးရင်ယဟန်တွေတွေ့တဲ့အခါကျတော့လုံမယ်ပေါ့ဒါအလွန်ဖြူရှင်တဲ့ယဟန်တစ်ပါးတို့ရှုနိုင်တယ်နော်ဒါလေးသူ့အပြစ်ပါဒါလေးပဲရှိဟုတ်လား အဲ့ဒါသူယဟန်နဲ့လည်းတပားမှလည်းမတွေ့ဘူးတိုးထဲမှာတပားလည်းအထုတ်ပြီးတော့နေတာဆိုတော့အဖော်ယဟန်တပားမှမတွေ့လိုက်ရသေးခင်မှာသူတည်တော့မယ်လို့ဖြစ်တဲ့အခါကျဟာတည်တော့မယ်ဆိုပြန်စစ်စစ်ကြည့်တဲ့အခါသူတီလာစီရတဲ့အခါဒါလေးကတွေ့တာစိတ်မကောင်းဖြစ်တယ်အမှန်ဆိုရင်သူကြော်လွားနိုင်လို့ရှင်ဒါကြော်လွားလို့ရတဲ့အနေအထားတစ်ခုစေနာနဲ့လွန်ကျူးခဲ့တာလည်းမဟုတ်သူ့မှာစောင့်သိမယ်ဆိုတဲ့စိတ်လည်းရှိဒါပေမဲ့အလွန်အကျွံစဉ်းစားပြီးတော့အလွန်အကျွံကြီးမားတဲ့တန်တရားသူ့ကိုနှိပ်စက်တယ် အဲ့ဒါလေးကစီထဲမှာတဝဲလဲလဲနဲ့လူကတေကောင်ပေါင်းလုံးဖြစ်နေပြီအရှိရမရှိဘူးတော်တော်ဝန်းနေစရာကောင်းတဲ့ကိစ္စပါနော်အဲ့တော့မဖြစ်တော့ဒီပိန့်ရွက်ကလေးကပဲမြင်နေတယ်ပိန့်ရွက်ကလေးကပဲမြင်နေတယ်ဟောသူကတေတော့မယ်ဟောဒါကိုကံကမ္မနမိတ်လို့ခေါ်ကမ္မနမိတ်သူအမှုပြစ်မှားမှုတစ်ခုမကောင်းတာတစ်ခုလှုပ်တုံးကလှုပ်ခဲ့တဲ့ကျတော့နွားတတ်တယ်ဆိုဒါဒါဒါဒါကမ္မနမိတ်သူလှုပ်လှုပ်တုံးကမနေ့ကဘုံပြောခဲ့တယ်အယိုးကြောက်ကြီးမြင်အယိုးကြီးမြင်တယ်ဆိုတော့နွားတတ်တော့အယိုးတွေမြင်တယ်ဒါသူ ကံလွန်ကျူးစဉ်တုန်းကမြင်ခဲ့ရတဲ့အာယုကံကမ္မနမိတ်နော်အလုတ်ကိုမြင်တယ်အဲ့ဒီအလုတ်ကိုလှုပ်တုန်းကအထောက်ကိုပြုမဲ့ပစ္စည်းပစ္စည်းရတွေကိုမြင်တယ်ဟောအခုသူပါမြင်တော့ဘိမကြီးမြင်အဲ့ဘိမကြီးကရေးရေးရေးရေးနဲ့မွေရဲ့ဗပြင်းကြီးလိုဖြစ်နေဟာအဲ့ဒါနဲ့သေတော့မွေနဂါးကြီးဖြစ်ရဝန်းနေစရာကောင်းနော်အဲ့နဂါးဖြစ်တော့ဒါပေမဲ့ဒီပြင်ကုသိုလ်တွေကအများကြီးရှိတဲ့အခါကျတော့တာမင်ညောင်ညနဂါးမဟုတ်ဘူးတကိုးနဲ့ပြည့်စုံတဲ့လူလိုဖန်ဆင်းနိုင်တဲ့နဂါးပဲဒါပေမဲ့ဒိဋ္ဌိဆံကဒိဋ္ဌိဆံပဲဖြစ်တဲ့အတွက်ကြောင့် အတိတုဉဏ်တို့ကတော့အဲ့ဒီကွာမှာမရနိုင်ဘူးပရိသေစိတ်ရဲ့အကြီးအသွေးဉဏ်ဖြင့်မှုကြောင့်ဒီပြင်ကုသိုလ်ကံတွေကသူ့ကိုနတ်တမြအာလောကရဆန်းကြတယ်နော်နတ်တမြသူ့ကိုမလုပ်တာတော့အကျိုးပေးတာဒါပေမဲ့အတွင်းစိတ်ကလေးကအကြီးအသွေးမရှိဘူးဘာလို့မရှိအောင်ဆိုတော့ပရိသေစိတ်ကွာစားညံ့ငယ်ဟိုငငယ်ကလူကြီးတွေပြောတာကိုဘုံကသိပြီးတော့အလေးနဲ့မတွေးမိဘူးပေါ့နော်ဒီကလေးကတရေကိုကရုပ်လာတာအေးတရေရုပ်ရင်သိမ့်မလွယ်ဘူးသိလားတော့တရေကိုကရုပ်လာဟုတ်လား ပြင်ဖို့အရန်ခက်တယ်နော်တရေကောင်းလာရင်သူကသူ့သူသူကောင်းနေတာဟုတ်လားဒါကဘုံဘုံကဒီအပြီးဒီမှာစာလေးတွေကိုအခြေခံပြီးတော့တွေးကြည့်တာပေါ့နော်အဲ့တော့ဘုံဘုံတို့ရဲ့ပရိသေစိတ်ကအဲ့လိုအယုတ်အညံ့စိတ်မဟုတ်ဘူးအကောင်းစိတ်တကယ်တမ်းကဟုတ်လားတရားထုတ်ရင်တရားရနိုင်တဲ့အနေအထားအာဂန္တုသဘောလေးဟိုရုပ်ညံ့တာလေးတွေမကောင်းတဲ့အတွေးတွေတော့ရှိတော့ရှိမှာပေါ့သို့တော်လည်းပဲသုံးစားမရအောင်နော်အညွတ်မတက်နိုင်လောက်အောင်တုံနေတဲ့စိတ်မျိုးမဟုတ်ဘူး ခုနတော့မွေလကားကြီးကပါတယ်သူ့စိတ်ကတုံနေပြီဒီဘဝမှာအညွန့်ထွက်ကိုမထွက်နိုင်ဘူးဒီပြင်ဟာလေးတော့ပြည့်စုံနေတာပဲဘောပေါက်လားအမွေလကားကြီးဖြစ်တယ်စာဒီဗီတွေလည်းတင်ခဲ့တယ်အဲ့တော့သူဘာတော့ဒီဒေသနာတွေကိုအထိုက်လျောက်သူသိတယ်သိလို့မို့နော်သူသမီးကိုပြပြီးတော့ဒီကတ္တဗမြတ်စွာဘုရားလက်ထက်ကဂါထာတွေအမေးဖြေတွေကိုသူဖျားပွင့်ပြီလားလို့သူစုံစမ်းတဲ့အနေနဲ့လောက်တာဒီအမေးတွေကိုဖြေနိုင်တဲ့လူကဖျားပွင့်မှာပဲဖြေနိုင်မှာလို့ ဘုရားပွင့်မပွင့်ဆိုတာစုံသန်းတာအဲ့ဒီမှာဥဒ္ဒရလူလင်ကိုမြတ်စွာဘုရားမသင်ပေးလိုက်လို့ဘုရားပွင့်ကြောင့်သူတိသွားလို့ဝန်တာလုံးလို့အမိတွေဘာတွေခတ်တယ်ဆိုတာဒီအဲ့ဒီတုတ်တန်ဘုန်းတို့ရနိုင်ကြသောအခွင့်အရေးများလားမသိဘူးဟောထားတာရှိဟုတ်လားအဲ့ဒီငကားကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာဘာဟောတာတုံးဆိုတော့ခုနတုန်းကပြောတယ်ဘဝကောင်းတဲ့အခါကောင်းဆိုတာရခဲ့တယ်သူ့ရဖို့လွယ်တာမဟုတ်ဘူးဆိုတာကိုဟောတာနောက်ဘုန်းကစောစောကပြောထားတယ်အခွင့်အရေးဆိုတာဖြစ်ခဲပြက်လွယ်လို့ပြောတာနော်အခုဖြစ်ခဲကိုတယုတ်ဟောနေ ဖြစ်ခဲကိုတယုတ်ခေါ်နေတာပြက်လွယ်ရပြီးရင်လာလိမ့်မယ်ဟုတ်လားဖြစ်ခဲကိုတယုတ်ခေါ်နေတာအလုံးဖြစ်ခဲတယ်ဒါနဲ့ဆိုဗျာဘယ်လိုပြောလဲဆိုကိစ္စောမနုဿပိလာဘောကိစ္ဆံမေဇာနာဇီဝိတံကိစ္ကိစ္ဆံတတ္တမတဝနာကိစ္စောဗုဒ္ဓနာမဟုတ်ပါတော့အမှားလို့ရရနော်ဒီကထားလေးပါပါပြောတော့ကိစ္စောမနုဿပိလာဘောလူဖြစ်ကိုရဖို့ဆိုတော့အလွန်မှခဲရင်းနေစာလိုတိုင်းရိုက်ပါလာပြန်တော့ပေါ့ညိုညင်တယ်လို့ပြောညိုညင်တယ်ဆိုတာမလွယ်ဘူးလို့ပြောတာဟုတ်လား လူဖြစ်ကိုရဖို့ဆိုတာအလွန်တရာမှကြက်တီးတယ်ခက်ခဲတယ်လွယ်လွယ်ကူကူဖြစ်တဲ့ကိစ္စမဟုတ်ဘူးတဲ့ကိစ္စမနုဿတိလာဒီထိတော့လူတွေကတော်တော်များများကြားဘူးတဲ့နောက်ထပ်သိစရာနောက်စိတ်ထဲမှာထက်တဲ့ဝင်သဘောပေါက်ထားစရာခဲရင်တဲ့တစ်ခုအဲ့ဒါပါတော့ကိစ္စမစ္ဆာနာဇီဝိတံလူဖြစ်အသက်ရှင်ဖို့အသက်ရှင်ပြီးတော့နေနိုင်ဖို့ဆိုတာလေခဲရင်တဲ့တဲ့อืมဒါကြောင့်သိမသိတော့သူတွေကဟုတ်လား ကိုကအသက်လေးရှင်နေရတာခက်ခက်ရင်းရှင်နေရတာပဲတွေးမိသလားတွေးတော့မတွေးမိဘူးဆိုရင်သဘောပေါက်ပဲလို့မတို့ကွက်ကိုအလကားရှင်နေတယ်လို့ပဲထင်နေတာနော်အသက်ရှင်ဖို့ဆိုတာဘာတွေလို့တော့ကံစိတ်ဥတုအာဟာရဟင်မင်းတို့အဲ့လောက်တော့မှတ်တာကြားလားနော်အသက်ရှင်ဖို့ဘာတွေလို့တော့ကံစိတ်ဥတုအာဟာရနော်အရင်ဘုန်းကလူဖြစ်ကိုရစီတဲ့တဲ့ကံအဲ့ဒီအရှိန်ကောင်းနေဖို့လိုတယ်အဲ့ဒီအရှိန်ကမင်းတို့ညှို့ညှို့ငယ်ငယ်လေးနည်းနည်းလေးပါလာရင်မင်းတို့ငယ်ငယ်လေးနဲ့သိမှာ ဒီဘလောက်ကျမ်းမာရေးကောင်းနေနေကြားထဲမှာဇိုးကနေဇက်ကနေလည်းသေသွားနိုင်မှာပဲကျမ်းမာရေးကောင်းနိုင်တဲ့အသက်ရှင်မယ်လို့မထင်နဲ့ဟုတ်တယ်မဟုတ်လားအကြောင်းမျိုးမျိုးကြောင့်အသက်ဟာပြက်သွားတာပဲဟုတ်လားအဲ့ဒါကံတရားအကြောက်စရာကောင်းလို့ပဲမြင်နိုင်ခဲ့တဲ့အရာတခုပေါ့နော်ပြီးရင်ပါတော့စိတ်နော်စိတ်ကခန္ဓာကိုယ်ဆက်ပြီးတော့ရှင်သန်ဖို့လောက်တော့အားမရှိတော့ဘူးတချို့စိတ်သက်တွေကြကိုယ့်ကိုယ်သိရင်သိတွေပါတွေပေါက်လောင်ဖြစ်အဲယောဂတွေပါဆိုသေတာပဲဟုတ်လားကံစိတ်ပုတုနော်အပူအေး ဒါကိုကအလွန်ညီမျှတဲ့နေရာမှာနေနေလို့ကမ္ဘာလောကကြီးမှာအပူအေးမမျှတဲ့နေရာပဲမျှတယ်တောင်ရိုးစွန်းလို့မြောက်ရင်လို့ဒီတိုင်းသွားနေလို့နာရီပိုင်းတော့မရှိခံဘူးဒီအသက်ကသိမှာဟုတ်လားဒီတိုင်းနေကြည့်မရပြီးတော့ပါတော့အာဟာရနေတိုင်းမျိုးနေရတယ်နော်ဗိုက်ထဲထည့်နေရတဲ့ရေတွေအစရအဲ့ဒါတွေရဲ့အကျိုးကျေးဇူးနဲ့တို့အသက်ကလေးကမလုပ်နိုင်ဘူးရှင်းနေတာလေအဲ့ဒါလေးတွေပြည့်စုံဖို့အတွက်တို့ကအမြဲတမ်းလုပ်နေတာဒါမှမဟုတ်ဒီတဏှာဥရှိပြီးတော့လုပ်နေတာဖြစ်တဲ့အတွက်ကြောင့်အဝိဇ္ဇာဥရှိပြီးတော့လုပ်နေတာဖြစ်တဲ့အတွက်ကြောင့် ကိုယ့်ကိုလုံနေလို့လုံနေရတယ်လို့လည်းမသိဟုတ်လားညတိုင်းဆောင်လေးချင်ရတယ်ဟဲ့ငါမသိအောင်ချင်ရတာပါလားလို့မသိဘူးချမ်းလို့ချုံတယ်လို့ထင်နေတာဟုတ်လားစင်တာတမင်းစားတာနော်မသိအောင်စားနေရတာလို့မသိဘူးဘလို့ထင်တော့စားလို့စားတာလို့ထင်တာဘယ်ထိသွားမလို့စိတ်ကမသိအောင်စားရတာလို့ထင်တော့လမ်းလျှောက်နေမသိအောင်လျှောက်နေရတာမင်းမြင်မြဲတာတုံတုံကြီးနေပါလားသေပါပဲဣရိယာပုံမြလည်းသေပါပဲသဘောပေါက်ရင်လားအဲ့တော့မြတ်စွာဘုရားဒီမှာဟောတာဘုံဘုံနဲ့စတော့သိသဘောပေါက်ပါဘူးအသက်ရှင်ဖို့ခရင်လိုက်တာ ဘာခင်းရင်တော့သူ့သူရှင်းတယ်ငါလည်းဘာမှမလုပ်ရဘူးလို့ထင်တယ်ခုကြီးလာမှတဖြည်းဖြည်းနဲ့သဘောပေါက်လာဩဟုတ်လိုက်တာအသက်ရှင်ဖို့ခင်းရင်လိုက်တာလူရှိဖို့ခင်းရင်နဲ့အသက်ရှင်ဖို့ခင်းရင်နဲ့ဒါပါပြောတာတော့ဘဝကောင်းဆိုတာရခဲ့တယ်လို့ပြောနေတယ်ဟုတ်လားပြီးရင်ပါတော့အိဆံတရမတဝံနော်သူတော်ကောင်းတရားကိုနော်နားထဲကိုရောက်လာဖို့နော်မလွယ်ဘူးအခုမင်းတို့ငါခေါ်လို့ရောက်လာတာဒီပေါ့ဟုတ်တယ်မို့လားစဉ်းစားကြည့်စဉ်းစားကြည့်ဘုံဘဝသာမင်းတို့လာခဲ့ကြလို့မပြောရင် မလာဘူးများသောဖြင့်အခြေခံစိတ်ကတရားနာဖို့ဆိုရင်ပြင်းတာပဲများနော်စိတ်ရဲ့သဘောကလည်းပဲဒါမကောင်းတဲ့နေရာမှာပဲကြုံတာဟုတ်ဟုတ်လားဒါဒီတရားသံတွေဝဲနေတဲ့နေရာမျိုးမှာနေတာတောင်မှလွဲခြင်းလွဲနေသေးတယ်ဆိုတာကိုပြောတာတရားသံတွေဝဲနေတဲ့နေရာမျိုးကိုမနေရဘူးဆိုရင်တော့ဟာအလွဲကြီးကိုလွဲနေတော့မှာပဲမျောလို့မျောမြုပ်လို့မြုပ်မှမသိဟောနေပါလေသဘောပေါက်ရင်လားအမှန်တရားတွေရတန်ဖို့ဘာမှကိုမစင်သားမိတော့ဘူးနော်ဒါကြောင့်မြတ်စွာဘုရားကိစ္ဆံတရမတမနာ သူတော်ကောင်းတရားလေးကိုကိုနားလေးကိုရောက်ဖို့ဆိုတာလေးဟာအလွန်ခက်တယ်လို့ပြောတာခက်တယ်ဆိုတာဒါဘုံဘုံကအခုစိတ်ရဲ့အခြေအနေလေးတစ်ခုပဲကြည့်ပြီးတော့ခက်တယ်လို့ပြောတာတကယ်တမ်းကအဲ့ဒီလောက်ဆိုလိုတာမဟုတ်ဘူးသူတော်ကောင်းတရားကိုနားရဖို့ဆိုတာဘုရားပွင့်ဖို့လည်းပိုခက်တယ်ဟုတ်သောဘုရားပွင့်လာမှသူတော်ကောင်းတရားအပြည့်အဝမှန်မှန်ကန်ကန်နားထောင်ဝင်ရတာကိုဒါမှမဟုတ်နောက်မှဆက်ပြီးတော့ပြောတယ်ကိစ္စံဘုပ္ပါဒဘုဒ္ဓံနော်ဘုရားဖြစ်လာဖို့ဆိုတာလေအလွန်ခက်တယ်ဒီအခက်တစ်ခုကလည်းဘာဖြစ်နေလဲတွဲနေတယ် ဘုရားအဖြစ်ကခက်တယ်ဘုရားအဖြစ်ဖြစ်လာဖို့ခက်တာတဲ့သူတော်ကောင်းတရားကိုတတ္တဝါတွေနာဖို့ရပို့ပြီးတော့ခက်တယ်ဘုရားကတော့လောကမှာတရားပွင့်တရားတွေလည်းပဲတကယ်ကိုနော်ရှိနေတာပဲဒါပေမဲ့တတ္တဝါအများစုကဒါကိုပါမကြိုက်ကြိုက်နော်မကြိုက်ဘူးနော်ကောင်းတိုင်းကြိုက်တယ်လို့မထင်နဲ့နော်ညာတော့ဖြင့်ဘုံတို့ဘုထွေးတဲ့တတ္တဝါတွေဘာတွေကိုပဲကြိုက်ကြတာများမကောင်းတာတွေကိုပဲကြိုက်ကြတာများဟုတ်လားဒါကြောင့်မို့လို့ ကောင်းတယ်ဆိုတာကဗောဓိမြိုင်ဆိုတော့ကြီးခဏနာပြောနေရှိတယ်နိကြိုက်လို့ကောင်းတယ်ကြိုက်ကောင်းဆိုတာရှိတယ်တကယ်ကောင်းတာမဟုတ်ကြိုက်လို့ကောင်းနေတာဟုတ်လားကြိုက်ကောင်းတွေကိုရှောင်ဖို့လိုတယ်ပေါ့နော်ကောင်းလို့ကိုကောင်းနေတဲ့အကောင်းလည်းရှိတယ်အဲ့ဒီအကောင်းမျိုးကိုကြတော့ကြိုက်ချင်မှလည်းကြိုက်မယ်ကြိုက်ချင်ရင်လည်းကြိုက်မယ်ဒါကတော့သူ့ရဲ့ပင်ကိုဇရိုက်ပုံမှာလည်းအများကြီးမူတည်မယ်ပေါ့ဟုတ်လားတတဝအကြိုက်အလဲအများကိုကြည့်ပြီးတော့ဒါဟာအကောင်းဒါဟာအမှန်မဟုတ်ပါဘူးမဟုတ်ပါဘူးဟုတ်ပါလေလို့ဘုံဘုံတို့ဝေဖန်ဖို့အရန်ခက်တယ်နော် ကြိုက်ချင်းမကြိုက်ချင်းနဲ့အမှန်တရားဟာတခါတလေမဆိုင်ဘူးသူကအမှားကြိုက်ချင်းလည်းကြိုက်နေတာ哦ကြိုက်ချင်းမကြိုက်ချင်းနဲ့ကောင်းမကောင်းကလည်းတခါတလေသိပြီးတော့မဆိုင်ဘူးသဘောပေါက်ရင်လားကောင်းတာကိုကြိုက်နိုင်တဲ့အရေးအနေအထားရှိဖို့ကလည်းသိပြီးတော့မလွယ်ဘူးဟုတ်လားဒါကြောင့်ဒီဒေသနာလေးကိုဘုန်းဘုန်းတို့ခေါင်းထဲမှာစဉ်းစားသင့်တယ်နော်လူဖြစ်ဟာရခဲ့တယ်အသက်ဟာရှင်ခဲ့တယ်အသက်ရှင်ပြီးတော့နေနိုင်ဖို့မလွယ်ဘူးဒီနှစ်ခု ဟုတ်လားပြီးတော့ပါတော့သူတော်ကောင်းတရားကိုနာယူရဖို့ဆိုတာစိတ်ထဲမှာနှလုံးသွင်းမိဖို့ဆိုတာသဘောပေါက်ဖို့ဆိုတာပိုးပြီးတော့ခက်သွားပြီနော်ဒါဒါဒီ level ထဲမှာပဲရှိဟုတ်လားဒီသူတော်ကောင်းတရားကိုစတင်ပြီးတော့လောကကြီးကိုဖြန့်ဝေတဲ့မြတ်စွာဘုရားဆိုတာလေလောကမှာအလွန်မှပွင့်ခဲ့တယ်တော့ဒါဘာပြောနေအောင်ဆိုရင်ဘဝကောင်းတဲ့အခါကောင်းဆိုတာရခဲ့တယ်လို့ပြောနေတာပဲဟုတ်လားအဲ့တော့ဘုန်းတော်ဒါကိုစဉ်းစားတဲ့အခါကျတော့ဘလို့အတွေးမျိုးကိုဖြစ်စေဖို့ရည်ရွယ်ပြီးတော့စဉ်းစားခိုင်းနေတာတော့ ဒါလေးကိုတန်ဖိုးထားပြီးတော့အော်ကြုံလုံးစုံလုံးလေးမှာကြိုက်လိုက်မိဖို့ဒါကိုပြောတာဟုတ်လားဒါကြောင့်အခွင့်အရေးဆိုတာဘာလဲတော့ဖြည့်ခဲပြက်လွယ်အခုကဘာပြောနေလဲဖြည့်ခဲကိုပြောနေတာနော်ပြက်လွယ်တဲ့ပြက်လွယ်ကတော့ဘလောက်ပြက်တယ်ချိန်ဝေးပြက်သွားနိုင်ဆိုကြပါစို့အခါကောင်းဆိုတာကမှအတိုင်းအတာတစ်ခုထိသူကနေအောင်မယ်ဘဝကောင်းဆိုတဲ့ဥစ္စာဘာသေးချာမှုမှမရှိဘူးဒါကြောင့်မြတ်စွာဘုရားဒီဘဝခန္ဓာဘယ်လိုပြောလဲကုံဘူပမံကာယမိမံဝိရိတံ မမြေအိုးတလုံးလို့ဘာအာဂမခံချက်မှမရှိဘဲနဲ့နော်အချိန်အခါဘာလို့မှရွေးချယ်နေတာမျိုးမရှိဘဲနဲ့အကြောင်းမသိတဲ့အချိန်မှာတခုခုထိခိုက်မိတာနဲ့သူကဖြစ်သွားဝဲသွားပြတ်သွားဟုတ်လားဒါပေမဲ့ဘုန်းဘုန်းတို့ကအလွန်တရာမှဒီအမှန်သိတဲ့အသည့်တွေကနှုံနေတဲ့အတွက်ကြောင့်ကိုယ်ခန္ဓာကြီးရဲ့မတည်မြဲမှုပျက်စီးသွယ်မှုကိုညံတဲ့ကိုရှင်းရှင်းလင်းလင်းသိကိုမသိကိုယ့်အကိုတော့တတန်းစီနေရမယ်လို့ရှိထင်းတယ်တတန်းစီနေရပါပြီတဲ့အဲ80 90 80ရောက်တော့ အာအချိန်မီးသေနိုင်တယ်လို့အဲ့ဒီလိုတွေးမယ်လို့ထင်သလားသေမှသာသေသွားတာနော်ယောဂဖြစ်လို့အိပ်ရတဲ့လဲပြီဆိုရင်တော့စိတ်ထဲရောက်ချင်လဲရောက်မှာပေါ့အသက်ကြီးသွားတာနဲ့သေရလိမ့်မယ်လို့သူတွေးချင်မှတွေးတယ်ဆိုကြပါစို့ဘုံလက်တွေလေးကိုပြောမယ်ဘုံကကိုအသက်50ကျော်50တက်နှစ်အသက်20တုန်းကသေမယ်ဆိုတာကိုနော်မတွေးခဲ့ဘူးဆိုတာနားလည်လို့ရသေးတယ်ခု90ဆိုရင်သေဖို့ဘာဖြစ်လာလဲ6000နီးလာခုတွေးသလားဆိုတော့ သိမကွာသေးဘူးလို့ပဲပြောရမယ်ဟုတ်လား20 30တုန်းကအတွေးမျိုးပဲပေါ့ခန္ဓာဘဝနဲ့ပတ်သက်ပြီးတော့ကိုယ့်ကိုယ်တော့နေနေရတယ်ဒီတိုင်းပဲသေတဲ့ကိစ္စကကိုယ်နဲ့မဆိုင်သေးဘူးလို့ပဲတွက်ထားတာပေါ့သဘောပေါက်ရလားတကယ်တမ်းကဘဝအဲ့လိုဟုတ်ရလားအင်းအဲ့တော့ဆိုကြပါစို့ဒီဘဝပြက်ပြီးဟေ့ဆိုတာနဲ့ခုနတုန်းကအချိန်ခါကောင်းရတယ်လောကကြီးသာကြံနေရမှာလောကကြီးပေါ်မှာသာကြံနေရမှာကိုယ့်အတွက်ကတော့ဘာဖြစ်သွားလဲပြက်သွားတယ်အဲ့တော့ဘဝပြက်တာနဲ့အခါကောင်းကတန့်ပြီးတော့သူကပြက်တယ် ဒါကြောင့်ပြက်လွယ်တယ်ဆိုတာဘယ်လောက်ပြက်လွယ်တယ်လဲလို့မမေးနဲ့အချိန်မရွေးကိုသူကပြက်လွယ်တာဒါမှမဟုတ်လေဒီဆိုကြီးကတော့ရှင်းအောင်ရေးတဲ့မသေးနိုင်သောစက္ကန့်မရှိမသေးနိုင်သောမိနစ်မရှိဘယ်မိနစ်ဘယ်စက္ကန့်မှမျိုးမရှိခန္ဓာဘဝဟာပျက်စီးနိုင်တယ်အဲ့ဒါပြက်ပြီဟိဆိုတာနဲ့အခုပြောတဲ့ဘုန်းတော်ဘဝကောင်းရဲ့အခါရောတွဲပြီးတော့ဖြစ်သွားတယ်ပျက်စီးသွားတာပဲဒါကိုဘုန်းတော်နားလည်တာဟုတ်လားအဲ့တော့ဒီဟာတွေကဘာလို့ဘုန်းတော်ပြောနေတာလဲဆိုတော့နော်ဒီအခွင့်အရေးရဲ့သဘာဝလေးကို သိရင်သိတယ်လို့ဘုံဘုံတို့ဒီအတွေးကတွန်းအားပေးမှာဘာလို့ဖို့တွန်းအားပေးမှာအတိပ္ပယ်ရှိရာတွေကိုလုပ်ဖို့အတွက်တွန်းအားပေးမှာဒါအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောတာနောက်ပြောတဲ့အခွင့်အရေးနဲ့ပတ်သက်တဲ့အယူအဆလေးတစ်ခုအဲ့ဒါတော့တရားတွေခဏခဏထည့်ပြီးတော့ဟောပြတယ်သူကပညာရှင်တယောက်ပြောတာကနောက်တိုင်းပညာရှင်တယောက်ပြောတာသူကတော့ဒီသကုတ္တရာအခွင့်အရေးတွေဘာတွေဒီယူရပြောတာမဟုတ်ပါဘူးသူကတော့လောကီအခွင့်အရေးလောက်ကိုပဲယူရတယ်လို့ထင်ပါတယ်ဒါပေမဲ့သူပြောတဲ့စကားကဒီလောကုတ္တရာအခွင့်အရေးမျိုးထိ တွေးလို့ရတယ်တွေးเสียကောင်းလို့ဒါလေးကိုလည်းပြောပြအဲ့ဒါရုပ်ထုထုတဲ့လူတယောက်ကအခွင့်အရေးရဲ့သဘာဝကိုလေးလေးနက်နက်တင်ပြခဲ့တာနော်ရုပ်ထုကိုဘယ်လိုထုတာလဲဆိုတော့လူရုပ်ထုကြီးတစ်ခုထုတာအမျက်နှာပေါ်မှာစပင်တွေအကုန်အုပ်တာဘာမှမြင်ရမျက်နှာလိုတော့သိတယ်ပေါ့ရှေ့လှည့်နေတယ်နေရကလေးကလည်းရှေ့လှည့်နေတယ်ဒီနှာခေါင်းတွေကပူလေးလည်းပါတယ်ပါလေးလည်းနည်းနည်းလောက်ပုံဒါပေမဲ့တကယ်နေရမျက်စိဒီပါလေအကုန်လုံးကဘာပုံတာစပင်ဖုံးတာပြီးတော့သူ့ရဲ့လက်နှစ်ဖက်မှာလည်းအတောင်မှန်ကြီးတက်ထားတယ် အတောင်မှတစုံနဲ့လူသေးရောက်မျက်နှာပေါ်မှာမလုပ်တာစပင်တွေဖုံးထားတယ်တဲ့အဲ့ဒီရုပ်တုရဲ့ခြေရင်းမှာအခွင့်အရေးလို့ရေးထားတယ်လူတွေကလာလာကြည့်တယ်ဟောအခွင့်အရေးတဲ့ရုပ်တုကြီးကမျက်နှာပေါ်မှာလည်းစပင်တွေကအုပ်လို့လက်မှာလည်းအတောင်မှာလည်းပေါက်နေဘာလဲမသိဘူးဘူးမှအဓိပ္ပာယ်မပေါက်ဘူးအဲ့ဒါနဲ့အဲ့ဒီဆရာကြီးကိုမေးတယ်ဒါဘာအဓိပ္ပာယ်နဲ့ဒီလိုထူထားတာတော့အဲ့လိုမေးတဲ့အခါကျတော့ဒါအခွင့်အရေးရဲ့တဘာဝကိုပြောတာအခွင့်အရေးရဲ့တဘာဝဘယ်လိုတော့ဆိုအခွင့်အရေးရဲ့တဘာဝဆိုတာ မြင်နိုင်ခဲ့တယ်အခွင့်အရေးကိုအခွင့်အရေးမသိတဲ့လူဆိုတာအလွန်ရှားငါမှအခုအခွင့်အရေးရတယ်လို့မသိတဲ့လူပဲများတယ်ဒါကြောင့်မလို့အခွင့်အရေးဆိုတာမြင်နိုင်ခဲ့တဲ့သဘောရှိလို့မို့မျက်စိကိုဆွဲနဲ့အုပ်တာဒါနဲ့အတောင်ပန်ကြီးကဘာလို့တက်တာတော့အခွင့်အရေးဆိုတာ view ဆိုတခါတည်းငှက်တယ်လို့ရုပ်ကြီးပြန်တန်းသွားနိုင်ပါပြက်လွယ်တယ်လို့ပြောတာပဲနော်အဲ့တော့သူပြောနေတာကဘယ်လိုပြောတာလဲအခွင့်အရေးကိုအခွင့်အရေးဆိုတာတာမန်လူတွေသိနိုင်ခဲ့တယ်ပြီးရင်လည်းပဲတောက်လျှောက်ကြောက်ွယ်သွားတတ်တဲ့ သဘောရှိတယ်လို့ပြောတာသူလည်းအရာတုံးလေးကိုအခွင့်အရေးလေးကိုအမိဖမ်းဖို့သူပြောချင်တာခုနဘုံဘုံတို့ပြောလိုက်တာအခွင့်အရေးဆိုတာပါလို့ဖြစ်ခဲပြက်လွယ်လို့ပြောတယ်နော်သူကတော့ဘယ်လိုပြောလဲမြင်နိုင်ခဲ့တယ်ပျက်စီးလွယ်တယ်ဒီလိုပြောတာသူကလည်းပဲဘုံဘုံတို့တွေးကြအရင်မကောင်းဘူးခုလူအများစုအခွင့်အရေးလက်ရှိရနေတော့လည်းပဲအခွင့်အရေးရနေတာကိုရနေတယ်လို့သိတဲ့လူကအလွန်အလွန်မှနေတယ်ဒီသဘောလေးကိုဘုံဘုံတို့နားလေဖို့ဟုတ်လားဒါကရုပ်တုတစ်ခုကပြောတဲ့အခွင့်အရေးရဲ့သဘာဝပေါ့ဟုတ်လားအဲ့တော့ဒီကုန်းမိုင်းကလေး ဘုန်းတော်ဘာဆက်ပြောရင်တော့နော်ဒီအခွင့်အရေးကိုအသုံးမချလိုက်ဘူးဆိုလို့ရှိရင်ဒီလူဟာနောင်တနဲ့ပူပူလောင်လောင်ဆွန့်တက်ရလိမ့်မယ်ဒါလည်းပဲဖြစ်ဖြစ်ချင်းတဘာဝတရားတစ်ခုအဘုန်းတော်အခွင့်အရေးကိုသုံးမလားမသုံးဘူးလားဒါပဲမသုံးဘူးဆိုရင်မင်းနောင်တနဲ့အဆုံးသတ်ရလိမ့်မယ်သုံးမယ်ဆိုရင်မင်းပီတိနဲ့အဆုံးသတ်ရလိမ့်မယ်ဒါကိုကလည်းပဲကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများတဲ့မှာထည့်သွင်းရလိမ့်မယ်ဟုတ်လားစဉ်းစားကြည့်နော်ဒီအခွင့်အရေးကိုကိုယ်သုံးမဲ့ငါလားမသုံးမဲ့ငါလား ခပ်ပေါ်ပေါ်ပဲဖြုံးပလိုက်မလားဒါမှမဟုတ်အလေးနဲ့ထားပြီးတော့ပဲစူးစမ်းအထုတ်မှုနဲ့အခွင့်အရေးကိုအသုံးပြုမလားဒါကိုကိုမေးရမှာပေါ့အကယ်၍သာဘုံဘုံတော်ခပ်ပေါ်ပေါ်နဲ့ဒီအခွင့်အရေးကိုအောက်လိုပဲစားတန်ဖိုးမထားဒီလိုပဲတွေးတောင်မတွေးပဲနဲ့နေလိုက်မယ်ဆိုလို့ရှိရင်တော့ဘာဖြစ်သွားမှာတော့ဘုံဘုံတော်နောင်တနဲ့ပဲပူပူလောင်လောင်ဆုံးသက်ရတယ်ငငယ်ရရွဲကုန်တယ်ထဲမိုက်ပူညာရှင်တရားလေးတခုဟောတာရှိတရားကအလွန်စဉ်းစားတဲ့အကြောင်းအရာတခုနော်ရွဲကုန်တယ်ဇက်ဒူတိုင်းသိတယ်ဟုတ်လား ငယ်တုန်းကတော့ရွက်ကုန်တဲ့ဇက်ကိုယူသားမှုရဲ့နော်ပြရုပ်အနေနဲ့ဘုံဘုံတို့နားလည်ခဲ့ကြတာပေါ့နော်မယိုးမလားလှုပ်လို့ရှိရင်နော်အလိုကြီးရင်အရာနေတယ်မယိုးမသားလှုပ်လို့ရှိရင်ပျက်စီးတတ်တယ်အခွင့်အရေးဆုံးရှုံးတတ်တယ်ဒီသဘောလို့ထင်တယ်အမှန်ရသော်ပြဟောတာအဲ့လိုကြည်ရွယ်ချက်နဲ့ဟောတာမဟုတ်ဘူးဒီရွယ်ကုန်တဲ့ဇက်ကိုဟောတာကဝရိယလျှော့တဲ့ယဟန်တပါကိုအကြောင်းပြုပြီးတော့ဟောတာထိုက်တဲ့ကြိုးစားအထုတ်မှုမရှိဘဲနဲ့ကိုရကျင်တဲ့အသေးပွင့်ဟာမရနိုင်ဘူးတကယ်က ဟုတ်လားအဲ့ဒါကြိုးစားအထုမှုမရှိဘဲနဲ့ပြန်လာလို့မြတ်စွာဘုရားအေးမင်းထိုက်တဲ့အဖို့အခါကိုမပေးနိုင်ဘူးဆိုလို့ရှိရင်မင်းလိုချင်တာရမှာမဟုတ်ဘူးအဲ့တော့တကယ်တမ်းကဒီအခြေအနေလေးကအသုံးချမယ်ဆိုရင်အများကြီးဖြစ်ထွန်းနိုင်တဲ့အခြေအနေလေးဒါကြောင့်မင်းအသုံးချမှုနဲ့အခွင့်အရေးကိုမင်းဟာတန်ဖိုးရှိရှိရယူတတ်ဖို့လိုတယ်ဆိုတာကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဒီဇတ်တော်ဟောဇလန်လူတိုင်းသိတယ်နော်တသိန်းတန်ရွှေကွမ်းမှန်းသိတယ်ဟုတ်လားသူ့စီကိုလည်းအရင်ရောက်တယ် ဒီဒီအခြေအနေကြီးကရွေးနေနေလေးပေးလိုက်ရင်လည်းတေချာဖို့ရမယ်ဆိုတာလေသူသိတယ်သူသိတာတွေမှအများကြီးပဲသိနေတာတွေလည်းအကောင်းတွေပဲဒါပေမဲ့ဘာလေးဖုံးသွားလဲဆိုတော့အလကားလိုချင်တဲ့စိတ်နော်အလကားနီးပါးပေါ့ရွေးလေးတစ်လုံးနှလုံးလောက်ပဲပေးမယ်တော့ဒါတော့သွားကနေမှ तू ကပေးမယ်ဆိုတဲ့စိတ်မျိုးပေါက်တယ်ဟုတ်လားပြန်ရတန်ကြီးမပေးချင်တဲ့စိတ်မကြိုးစားအထုတ်မှုဘုံဘုံတို့ကိုစားပြုတယ်နော်ဒီစကလုံးလေးတွေကဟုတ်လားအဲ့လိုနဲ့ तू ကျန်တဲ့အခြေအနေရရက်ကိုမှန်မှန်ကန်ကန်မသုံးတတ်နိုင်နေနဲ့ နော်အချိန်မရွေးဒါလေးကလာယူလို့ရပါတယ်ကွာဒါလေးကငါလက်ထဲကပစ္စည်းလေးပါဆိုတဲ့သဘောမျိုးပေါ့ဟုတ်လားသူထားခဲ့တယ်ထွက်သွားတယ်နော်သူထင်တဲ့အတိုင်းဟုတ်သလားမဟုတ်ဘူးသူအချိန်မရွေးပြန်လာလို့ရတဲ့အနေအထားမျိုးမဟုတ်ဘူးတကယ်တော့ဘုံဘုံတို့လည်းအဲ့လိုပဲနိဒီအခွင့်အလမ်းလေးတရားအထုတ်ခွင့်လေးအတိတူညံသူကိုရအောင်လုပ်နိုင်ခွင့်လေးဆိုတာအချိန်မရွေးငါပဲချိန်ထလုပ်လို့ရပါတယ်လို့ကိုကတွေးကောင်းတွေးမယ်ပေါ့ဒါပေမဲ့အဲ့လိုမျိုးမဟုတ်ဘူးဟောသူလည်းထွက်သွားရပြီသူရောက်လာနောက်ထပ်ရွယ်ကုန်တဲ့တရားရောက်လာတယ် အဲ့ဒီရွက်ကုန်တွေကတစ်ထက်အညုံမြင်ရှိတဲ့ရွက်ကုန်တွေဖြစ်နေတယ်ဟုတ်လားအဲ့တော့ဒီရွှေကွက်ကရပြီသူတို့စည်းကမ်းအရာသူလည်းပဲစွန့်ခွာသွားပြီအရင်တွေ့တဲ့ကုန်တွေကစွန့်သွားပြီဆိုတာသူယူခွင့်ရှိပြီအဲ့တော့သူကတော့ရိုးသားသားဖြောင်းဖြောင်းမတ်မတ်ပဲဆိုလိုတာအတန်အတန်ကြီးပေးမယ်လောက်ထိတောင်သူကပေးခြင်းတော့ဟဲ့မင်းရဲ့ရွှေွက်ကြီးနဲ့လဲဖို့အတွက်ငါမှထိုက်တန်တဲ့ပစ္စည်းမပါဘူးဒီလိုတောင်ပြောတာနော်ဘုန်းတို့စူးစမ်းအထုတ်မယ်ဆိုရင်မဉဏ်ပုံညာရမှာအဲ့ဒီမဉဏ်ပုံညာကိုသာရမယ်ဆိုရင်ဘုန်းတို့ကဒီကလုံလောက်ဝိရိယဘယ်လောက်ပေးပေးတန်တယ် ပြောရပြောချင်တာကအဲ့ဒီမဲ့ညံပူညံနဲ့ထိုက်တန်တဲ့ဒီဘက်ကအရင်ဒီတကယ်တမ်းကပေးရမယ့်အရာမရှိဘူးသို့တော့ထိုက်တန်တာပေးလိုက်ရင်ကိုရမှာသို့တော့ဘုံဘုံတော့ထိုက်တန်တာလည်းမပေးနိုင်သေးဘူးပေါ့အခုချိန်ထိမပေးနိုင်ကြသေးဘူးမပေးနိုင်လို့ရွက်ကုန်တယ်လို့မူလကြီးလုံနေတယ်မဟုတ်လားဒါလေးဒါလေးအချိန်မွေးလာလို့ရမှာပဲငါကြိုက်တဲ့အချိန်လာဖမ်းလို့ရပါတယ်ဟုတ်လားဒါငါလက်ထဲကငှက်ကလေးပါဒီသဘောမျိုးတွေးထားတယ်ပေါ့ဟုတ်လားအဲ့တော့ဘာဖြစ်သွားလဲဒီရွှေဘွက်ကိုသူရသွားတယ်ပေါ့နော်ရသွားတဲ့အခါသူမှပြန်လာပြီပေါ့ ပြန်လာတဲ့အချိန်မှာဒီအခွင့်အရေးကရှိနေသေးသလားမရှိတော့သူတွေ့တုံးကတော့အပြီးတွေ့ထားခဲ့တာပဲဟိုဘက်လန့်သွားပြီးပြန်လာရင်ရောက်တော့မှာလို့သူသူ့စိတ်ထဲမှာစိတ်ကူးရင်တွေမှာအများကြီးရှိမယ်လို့ခမုန်းထင်သွားလာသွားနေတာရွှေကောက်ကမျက်စိတွေကထွက်မှာမဟုတ်ဘူးဒါကြီးရာရနာငါဘဝပြောင်းသွားပြီရွှေကောက်ကိုသူ့လက်ထက်ရှိနေပြီလို့တောင်ထင်ကောင်းထင်နေလိမ့်မယ်ဟုတ်လားပြန်လာပြီဆိုတော့ရှိသေးသလားအာအဲ့ဒီကြတမရှင်ခွဲပလက်ဖြစ်တာဒီဇလန်းကိုကောင်းကောင်းခံစားသင့်တယ်ခမုန်းထင်ဟုတ်လားအမြတ်စွာဘုရားဗဂရိရွှေခွက်တွေကိုအဓိကရည်ရွယ်ပြီးတော့ပြောချင်နေတာမဟုတ်ဘူးနော် ရွှေခွက်ဆိုတာကိုပြောတာတော့ပညာပုံညာကိုပြောတာဒါမရလိုက်ရင်တော့အလွယ်ကြီးလွဲမှာပဲလို့ပြောတာအဲ့ဒါဘုန်းတို့တန်ရတန်ကြီးအထိုက်လျောက်ပြီးရင်ရနိုင်တာအထိုက်လျောက်နော်ဒါဒီအဲ့ဒီအထိုက်လျောက်ကိုမလျောက်နိုင်ဘူးဖြစ်ဒီသဘောလေးပဲဘုန်းတို့ဒါဘာမှကိုယ့်ကိုညှတာစရာအချောင်းမရှိမရသေးတာညံ့လို့ကိုမရဒီသဘောကိုနားလည်ရအောင်နော်အလုံးရင်ရမယ်ပြောထားတာပဲမရမလုပ်တော့ပေါ့မလုပ်တာဘာလို့မလုပ်တာလုပ်တဲ့နယ်လို့ကောင်းကောင်းမထင်လို့ပေါ့သဘောပေါက်ရင်လား အဲ့တော့ဒါတွေဒီအတွေးတွေအခုဘုန်းဘုန်းတို့ဒီစကားတွေဟာမှန်ကန်တဲ့အတွေးတွေတွေကိုဥတည်နေတဲ့စကားတွေကြီးပဲအခုဘုန်းဘုန်းပြောနေတာ။အော်ဒါလည်းဟုတ်တယ်တို့လုံးဝဖြစ်မယ်လုံးဝဖြစ်မယ်ဆိုတဲ့အတွေးမျိုးကိုတွန်းအားပေးစီတဲ့စကားတွေကြီးပဲအခုပြောနေတာ။ဟုတ်လား။ဒါမှမဟုတ်မြတ်စွာဘုရားအဲ့ဒီဇတ်တော်ဏိကုံးမှာအပါဟောတော့ဣရာစေနဝိရာရီတိတတ္တမတ္တနိယမတံရှိရန်တော်အနုတ္တပိတ္တာတိရှိရန်တော်အနုတ္တပိတိတိရိဝါယဝဝါနိဇောဟုတ်လားဒီမြတ်စွာဘုရားရဲ့အဆုံးအမနော်ရနိုင်ခွင့်ပေါ့နော် မဲ့ဉာဏ်ပူညာကိုရနိုင်ခွင့်ဒုက္ခခတိငြိမ်းရာအချမ်းသာဆုံးလို့မြတ်စွာဘုရားဟောတဲ့နိဗ္ဗာန်အဲ့ဒါကိုသိနိုင်တဲ့အခွင့်အလန်းဟုတ်လားဒီသာသနာပေါ့နော်သာသနာနဲ့တွေ့မှဒါဒီအခွင့်အလန်းရှိဟုတ်အဲ့ဒီအဆုံးအမနဲ့တွေ့နေတဲ့အခိုက်အတန့်လေးမှာတဲ့ဣဒစေနံဝိရာတိတတ္တမတနိယမိတာနော်တကယ်ကိုစိတ်ချရတဲ့သေချာတဲ့ဘုသင်ရင်ဘယ်မဲ့ရောက်မှလဲလို့တော့တွေးစရာမလိုတဲ့ချမ်းသာချမ်းသာပါမလားလို့နောက်ထပ်တန်တရားဖြစ်เสียမလိုတော့တဲ့ တော့ချမ်းသာခြင်းဒီကိုတေချာပမုတ်ချဆက်ရောက်သွားစေနိုင်တဲ့တရားအဲ့ဒါသောတပတ္တိမဉ္ဇဉ်ပြောတာလေနိယာမနော်တေချာမှုရေရာမှုအပြည့်အဝရှိတဲ့တရားပေါ့အဲ့ဒီစိတ်ချရတဲ့အနေအထားတစ်ခုကိုရအောင်မလုံနိုင်ဘူးဆိုရင်ဒါပြောတာနော်ဣဒစေနဝိရာတိတိတတ္တမတ္တနိယာမတ္တဒီအဆုံးမကောင်းကြီးနဲ့တွေ့နေတဲ့အချိန်မှာစိတ်ချရတဲ့အနေအထားတရားကိုရအောင်မလုံနိုင်ဘူးဆိုရင်ရှိတယ်တော့အနုတ္တပေတိတေရိဝါယဝဝနေဆို မင်းအကြာကြီးပူပြီးတော့နေရလိမ့်မယ်တဲ့ဥပမာဗာနဲ့တူဆိုအဲ့ဒီရွှေခွက်ဆုံးရှုံးလို့ရင်ကွဲပြီးတော့ပေးတဲ့သေဒီဝရွယ်ကုန်လို့ရွယ်ကုန်တရားဥပမာနေရာမှာပဲထားတာနော်တကယ်သိစေလို့တဲ့အနိဋ္ဌဘယ်ကအဲ့ဒါမဟုတ်သဘောပေါက်ရင်တကယ်သိစေချင်တာကဘာတော့ဒီသာသနာနဲ့တွေ့တဲ့အခါမှာစိတ်ချတဲ့အနေထားတရားကိုရအောင်မလုပ်နိုင်ဘူးဆိုရင်မင်းအကြာကြီးပူရလိမ့်မယ်လို့ပြောတာအဲ့ဒါကိုထင်ရှားအောင်ရွယ်ကုန်တယ်ကတက်သေးပြတာရှိဟုတ်လားသူဆုံးရှုံးသွားတဲ့ရွှေခွက်ဆိုတာဘာမှပြောလောက်တဲ့တန်ဖို့မဟုတ်ဘူး သူကသူလောဘကြီးလုံးလို့မိုက်မဲလုံးလို့နှလုံးကွဲသေးတာဒါသူ့ရဲ့မိုက်မဲမှုတက္ကနာရွှေခွက်ရဲ့တန်ဖိုးကလောက်ကြီးကြီးတာမဟုတ်ဘူးဟုတ်လားဘုန်းတို့ဆုံးရှုံးသွားမယ်နိုင်ရတန်ကြီးမပေးလို့ဆုံးရှုံးသွားမယ်အခွင့်အရေးကိုအသုံးချအသုံးမချလိုက်ရလို့လက်လွတ်သွားမယ်နမဉဏ်ပူဉဏ်ကသာတန်ဖိုးဖြတ်လို့မရတဲ့ပစ္စည်းတစ်ခုလို့ဒီလိုမျိုးဘုန်းတို့နားလည်ကြအောင်ဟုတ်လားဒါကဘာလဲဒီကုန်းကျုပ်ပြောတာနော်အခွင့်အရေးကတော့လက်ထဲရောက်နေပြီဟာပေါ်ပေါ်နေရင်းနဲ့ပဲ နောင်တနဲ့သိမလားခဖို့အနေနဲ့နောင်တနဲ့သိရမယ်ဒါကဘုန်းတို့မလွဲနိုင်ပဲဒီဟာတန်လေးရမှာမဟုတ်နဲ့ပေါ့ပေါ့နေလို့ကတော့နောင်တနဲ့ပဲတွေ့ဒီဒီဥစ္စာကိုဘုန်းတို့ကောင်းကောင်းနားလည်ထားဟုတ်လားတစ်ချိန်ကြာရင်အဲ့ဒါနောင်တနဲ့သွားမှာတစ်ချိန်ကပဲတစ်ချိန်လို့ပြင်လို့မရတော့တဲ့အချိန်ပေါ့နော်နောင်လို့အနာဂတ်လို့မှန်းလို့မရတော့တဲ့ငါသိရတော့မှာပါလားဆိုတဲ့အချိန်အဲ့ဒါအကြီးအကျယ်ပူရလိမ့်မယ်ငါအသုံးမကျခဲ့ပါလားကိုကအဲ့ကြတော့အပြစ်တွေတင်ပါလိမ့်မယ်ဟုတ်လားကိုအပြစ်တင်လဲဘယ်သူမှတနာမှာမဟုတ်အဲ့ဒီအချိန်အဲ့ဒါကတော့ပြောနိုင်မှာမဟုတ်တော့ ဟုတ်လားအဲ့တော့ခပ်ပေါ်ပေါ်နေပြီးတော့နောင်တနဲ့သိမလားဒါမှမဟုတ်အခွင့်အရေးကိုအသုံးချပြီးတော့စ조사အထုမှုနဲ့နေရင်းနဲ့ပီတိနဲ့သိမလားဒါကိုဘုန်းတို့ရွေးစရာလမ်းဟုတ်လားနောင်တနဲ့အဆုံးသတ်မလားပီတိနဲ့အဆုံးသတ်မလားတတ်ချင်တာတော့ပီတိနဲ့အဆုံးသတ်တာပဲနော်အဆုံးသတ်ချင်တာပေါ့ဒါလည်းပီတိနဲ့အဆုံးသတ်ချင်တာပေါ်ပေါ်နေခြင်းတည်းဟုသောအကြောင်းကြောင့်မရနိုင်စ조사အထုမှုတည်းဟုသောအကြောင်းနှင့်တန်ရင်ရနိုင်ရမယ်စ조사အထုမှုရှိမှသာလေဘုန်းတို့လိုလားတောင့်တတဲ့အနာဂတ်ဖြစ်လာတယ် ဒီသဘောလေးဟုတ်လားအဲ့တော့အဲ့ဒီပန်းတိုင်ကိုဘုံဘုံတို့ရောက်အောင်မလုပ်ဖို့လို့ကြိုးစားဖို့လို့ကြိုးစားခြင်းစိတ်ထက်သန်ဖို့အတွက်တဘာဝကြကြဘုံဘုံတို့မလုပ်နေတာနော်ပြောဆိုနေကြတာနားထောင်နေကြတာခုပြောနေတာတွေအခုနားထောင်နေတာတွေကဘာအတွက်လုပ်နေကြတာလို့ထင်လဲမှန်ကန်တဲ့အတွေးလေးတွေပေါ်အောင်ပြောနေတာဒီစကလုံးကမှန်ကန်တဲ့အတွေးကိုအများကြီးရောက်ရောက်ရောက်ရောက်သွားစီဒါအလွန်တန်ဖိုးဖြတ်လို့မရတယ်အလွန်တန်ဖိုးကြီးတဲ့စကလုံးတွေလို့မဆိုနိုင်ဘူးလားဟိုကိုပြောတဲ့စကားမျိုးကိုမှုတ်တင်နေတာမဟုတ်ဘူးနော် ဒါဒါဘယ်သူပြောခဲ့တာလဲမြတ်စွာဘုရားပြောခဲ့တာလေကြီးပဲဘုန်းတော်ကအစီအစဉ်လေးချအောင်ပဲချလိုက်ဗာလေးပြင်ဗာလေးပြောမယ်ဘယ်ဟာလေးပြောတဲ့နေလဲကိုယ်ပိုင်စကားဘာမှမပါသဘောပေါက်ရလားအင်းအဲ့တော့ဒီနေ့ပြောတော့တာပါတော့အခွင့်အရေးဘယ်သူမှရှိနေတာလေကိုယ်မှရှိနေတာနော်အဲ့တော့ဘုန်းတော်ဘာလုပ်ရမှာတော့ကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများတဲ့မှာထိတ်တန်းလေးကထည့်ထားဟုတ်လားဒါကိုသိလို့ရှိရင်ဘုန်းတော်အများကြီးစဉ်းစားခွင့်ရေးကိုအသုံးချလို့စိတ်ထက်သန်ပြီးတော့ကိုကနော် ကိုကိုယ်တိုင်ညှို့မှန်းထားတဲ့အနေအထားတရားကိုရောက်အောင်သွားနိုင်မယ်ကိုဖြစ်သွားနိုင်တယ်ဟုတ်လားဒါကြောင့်ခွန်တို့ကိုယ်တိုင်သိထားရမယ်ကိုအကြောင်းများရှုပြီးခေါင်းစဉ်လေးပေးပြီးတော့နော်တရား3ရက်ဟောပါတယ်ဟုတ်လားတော့အဲအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ဖို့အချိန်လေးလဲယူမှဖြစ်နော်တဏှာကြီးကလည်းထိုးတော့ဟုတ်လားတော့ကိုယ်တိုင်သိထားရမယ်ကိုအကြောင်းများပထမနေ့နံပါတ်1ပြောလိုက်တာပါတော့ကိုဟာသိရမယ်လူတယောက်ဖြစ်တယ် ဟုတ်လားမသေးသေးခင်မှာလည်းနားရအောင်မယ်အလားအလာတွေအများကြီးရှိတယ်ဟုတ်လားဩဂရန်တွေတွေ့ရမယ်အထူးသဖြင့်တော့သေလူတယောက်ဖြစ်တယ်ဆိုတဲ့အနေထားစဉ်းစားကြရအကောင်းဆုံးပဲအဲ့ဒီသေခြင်းတရားကိုကြောင်းရွံထိလက်မှုနဲ့ရင်ဆိုင်မလားအဆင်ပြေပြေရင်ဆိုင်နိုင်မလားကိုကိုကိုတိဟုတ်လားပြီးရင်ဒါကိုအဆင်ပြေပြေရင်ဆိုင်နိုင်ဖို့အတွက်ဘုံဘုံပင်ဒီဘုံဘုံတို့ကြိုးပမ်းအထောက်ကြပါလေဒါပထမနေ့ကပြောခဲ့တာနော်အများကြီးပြောခဲ့တယ်ဟုတ်လားဒုတိယနေ့ပြောတာပါတော့ပုထုဇဉ်ဘဝရဲ့အထူးသဖြင့်ကိုယ့်ဘဝရဲ့ နော်အလွန်ဆိုးရတဲ့အခြေအနေတရက်နဲ့နေနေရတဲ့အနေအထားဒါပါတော့ကိုယ်စိတ်မှာတက္ကာယဒိဋ္ဌိလွှမ်းမိုးမှုနဲ့နေနေရတဲ့အနေအထားပေါ့ဒီအကြောင်းတရားကြီးကဘယ်အကျိုးတရားတွေကိုဥတည်နေရတော့အပေလေးပုံစီကိုဥတည်နေတာဒီအခြေအနေမှာလည်းဘုန်းတို့တွေကဘာလို့ဖို့လို့လဲတိဖို့လိုတယ်မြင်ဖို့လိုဟုတ်လားအဲ့ဒီနေ့ကပြောခဲ့တာတွေကဆိုးရတဲ့အခြေအနေတွေပေါ့ဟုတ်လားဒီနေ့ပြောတာတော့ပါတော့အဲ့ဒီဆိုးရတဲ့အခြေအနေတွေကနေပြီးတော့လွတ်မြောက်အောင်ယုံထွက်နိုင်တဲ့အခွင့်အလမ်း ခွင့်အရေးဘုံတို့မှာရှိနေပါလေအဲ့ဒါကိုဘုံတို့ပြောနေတာဟုတ်လားအခွင့်အရေးဆိုတာဘယ်လိုသဘောရှိတော့ဖြစ်ခဲပြက်လွယ်ဒါလေးကိုတော့မှတ်မိအောင်မှတ်နော်ဖြစ်ခဲပြက်လွယ်ဘာနဲ့ဘာနဲ့ကိုခွင့်အရေးလို့ပြောနေတာဒီနေရာမှာဘဝကောင်းတဲ့အချိန်ခါပါဒါကိုပြောနေတာနော်အဲ့ဒီအခွင့်အရေးကိုမြန်ဘုံတို့အသုံးမချလိုက်မိလို့သို့မဟုတ်ရော့ရဲရဲခပ်ပေါ်ပေါ်နော်နေလိုက်မိမယ်မသုံးလိုက်မိဘူးဆိုရင်ရွယ်ကုန်တဲ့တယောက်တည်းမဖြစ်တော့ဘူးပူရလိမ့်မယ်လောင်ရလိမ့်မယ်ဟုတ်လား ဒါလေးကဏီကုန်းချုပ်ကလေးခွန်ကြီးရဲ့တဘာဝလေးတွေအသုံးမချရင်ဆက်ပြီးတော့ဖြစ်လာမယ်နော်သဘောတရားလေးတွေဒါလေးတွေဟာဗာလေးတွေကိုယ်တိုင်သိရမယ်ကိုယ်အကြောင်းနေလို့ဘုံတို့သဘောပေါက်ရမှာဟုတ်လားဒါကြောင့်ဒီတရားသုံးပုဒ်ကိုအကုန်လုံးပြန်ပြီးတော့အနှိမ့်ချုပ်လိုက်ပြီနော်ကိုကိုကိုကိုနားလေပြီးတော့မကောင်းတာကိုလည်းသိကောင်းတာကိုလည်းသိဟုတ်လားကောင်းတာကိုအသုံးချပြီးတော့မကောင်းတဲ့အခြေအနေတွေကနေလွတ်မြောက်အောင်ရုံးထွက်နိုင်အောင်ကြိုးစားကြရမယ်ပေါ့ဒါကြောင့်ဆွမ်းအားရှိသမျှနော်ကြိုးစားနိုင်ကြတယ် သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ကြိုးစားအထောက်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ်တွေကြောင့်တရားတပည့်တော်တို့ဒီမညံကိုညံမျက်နှိပ်ပါနှင်းမြန်ထုတ်ချောက်မျက်မှောက်ပြုဝရစေကုန်တော်ဟုပတ္တနာအောင်ရှုပြုကြကုန်ရာတည်းသာဓုသာဓုသာဓုအဖေယ